သာသနာတော်တက္ကရာ2555ခုနှစ်လူတော်ဩဟာကောသတက္ကရာ1383ခုနှစ်ဘုဒ္ဓကေမန္တနွေလာရာတိတကူလာကြီးကျော်9ရက်မဟာသင်္ကြန်အကြာနေဒီကနေ့ရှင်မေဝသာသနာရိပ်တာတို့ ဓမ္မတဝနာကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသတော်စင်များကိုမဟာတတိပဌာနာတုတ်တန်ဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်းရှုမှတ်ပုံကိုဘုန်းကြီးဓမ္မဒါနတရားလူပေးလို့မှာဖြစ်ပါ။ဒါကြောင့်လဲဆိုတော့မိမိတို့ဈဉ္ညာအချင်းခါကဏ္ဍလေး

ဒီလိုမှမဟုတ်ဘူးဆိုရင်တဲ့တောတဲ့တောင်တဲ့မှာမိမိမတော်ရဘူးဆိုရင်ဒုက္ခမူလကတော်ဝါစစ်ပင်ရင်မှာသွားအထုဘယ်မှာသွားအထုอ่ะဒီတစ်ပင်ရင်မှာသွားအထုတဲ့တစ်ပင်ရင်မှာအထုမယ်ဆိုရင်လည်းအပေါ်လည်းနည်းနည်းမော့ကြည့်ခါကျင်တုံးနဲ့တွေ့လို့အကုန်ခုန်ချလို့ဒုက္ခရောက်နေတယ်ခါကျင်တော့ပြုတ်ကြလို့အဲတော့ တစ်ပင်ရင်းမှာသွားပြီးတော့အာထုတ်တဲ့မြတ်စွာဘုရားကတကယ်လို့မိမိတစ်တပင်ဝါတပင်ရင်းမှာလည်းပဲမိမိတယောက်တည်းမသွားရဘူးဆိုရင်တုံညာဂါရကတောဝါတဲ့စိတ်ငြိမ်တဲ့ကမ္မထဌာနအဲ့တော့စိတ်ငြိမ်တဲ့ကမ္မထဌာနကိုရွေးချယ်ပြီးအာထုတ်တဲ့အခုခွန်ကြီးတို့ရှင်မောသာသနာရိပ်တာဟာ ရံကုန်ရှင်တို့တို့ကြီးရဲ့အလယ်မှာ ဖြစ်ပေမဲ့အမတန်စိတ်ငြိမ်ပါဘဝန်းကျင်ဘာသာမှမကြောက်အလုံးဟာတိတ်ဆိတ်ပြီးတော့မိမိတို့တမာရီထူထောင်လို့အမတန်ဆင်ပြေတဲ့နေရာဖြစ်တာဒါကြောင့်မြတ်စွာဘုရားကအဲ့ဒီလိုဆင်းရဲတဲ့ကမ္မဋ္ဌာန်းဌာနကိုရွေးချယ်လို့ဒီလိုရွေးချယ်ပြီးအာထုတ်ပါလို့ပြောထားတယ်အဲ့ဒီတော့တရားအာထုတ်တယ်ဆိုတာဟာဘယ်နေရာမှာပဲအာထုတ်အာထုတ်ရနေပြီ

ဒေကဝေယဟန်တော်များအိုချစ်သားတို့ခုနစာပရံရှုမှပွားများအာထုပုံ နောက်တစ်မျိုးကဒိက္ခုယဟံဒီဝါတရားအာထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစဉ်ပုလီကိစ္စမိတိသွားတိဟူ၍သဇာနာတိတိဤဝါတိအောင်ရှုပါ ဒီတော်ဝါရတ်တော်လေးဝါရတ်လျင်လေးဝါရတုံးရဆဲရထိုက်ရစင်မူလီဒီတော်မိတိယတိဟူ၍ပသနာတိတိဤဝါတိအောင်ရှုပါမိသိန်တော်ဝါထိုင်တော်လေးဝါထိုင်လျင်လေးဝါထိုင်တုံးထိုင်စေထိုင်ကြိုက်ထိုင်စင်မူလီနိသိန်တော်မိတိထိုင်တိဟူ၍ပသနာတိတိဤဝါတိအောင်ရှုပါ တရားတော်ဝါလျောင်းတော်သည်ဝါလျောင်းလျင်သည်ဝါလျောင်းတော်လျောင်းစေလျောင်းကြိုက်လျောင်းစေမူနီတရားတော်မိတိလျောင်းသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါမြတ်စွာဘုရားကတွားနေစဉ်မှလေးရှုရက်နေစဉ်မှလေးရှုထိုင်နေစဉ်မှလေးရှုလျောင်းနေစဉ်မှလေးရှုဖို့မညွှန်ကြားဘူးလား အဲတော့ဣရိယာပု၄ပါးသလုံးမြတ်စွာဘုရားက ရှုမှတ်ဖို့အားထုတ်ဖို့ညွှန်ကြားထားအဲ့ဒီရှုတဲ့အခါမှာလေးပဲတဲ့အမှန်တိုင်းသိအောင်ရှုတဲ့မိမိရဲ့ဒီမှာရှုခံအာယုံလေးရဲ့သူ့ရဲ့သဘောတဘာဝလေးတွေအရှိကို အရှိအတိုင်းမြင်အောင်ရှုတာဝိပဿနာပဲမရှိတာကိုသိအောင်ရှုတာလားရှိတာကိုသိအောင်ရှုတာလားဒီ ဒီလိုအရှိတာလေးကိုသိအောင်ရှုတဲ့နေရာမှာမိမိကလှုပ်ပြီးလည်းမရှုနဲ့ချုပ်ပြီးလည်းမရှုနဲ့သူ့ရဲ့သဘာဝဖြစ်နေတဲ့အတိုင်းလေးကိုသာရှုတယ်လှုပ်ရှုတာလည်းဝိပဿနာမဟုတ်ဘူးတဲ့ချုပ်ပြီးရှုနေတာလည်းဝိပဿနာမဟုတ်ဘူးတဲ့သူ့ဒီမှာသဘာဝလေးအတိုင်းဖြစ်နေတဲ့ခန္ဓာကိုယ်ကြီးက အဲဒီခန္ဓာကိုယ်ကြီးမှာသူ့တဘာဝအတိုင်းလေးဖြစ်နေတာရှိနေတာလေးကိုပဲအဲဒီဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းလေးရှုတယ်။ဘုဒ္ဓံဘုဒ္ဓတောပတ္တိဘုဒ္ဓံဖြစ်နေတာကိုဘုဒ္ဓတော်ဖြစ်နေတဲ့အတိုင်းပတ္တိရှုတယ်။ဝိပဿနာရှုတယ်ဆိုတာမဖြစ်တာရှုရမှလားဖြစ်တာရှုရမှလားမပေါ်တာကိုရှုရမှလားပေါ်တာရှုရမှလား မရှိတာကိုမှန်းဆရှုရမှန်လားရှိနေတဲ့အတိုင်းရှုရမှန်လားအဲ့ဒီလိုရှုတာကိုဝိပဿနာလို့ခေါ်တာစောင့်ပြီးရှုတာစောင့်ပြီးကြည့်တဲ့လုပ်ငန်းစောင့်ပြီးရှုတဲ့လုပ်ငန်းအဲ့ဒီလိုစောင့်ပြီးကြည့်စောင့်ပြီးရှုလို့အမှန်တဘာဝတွေတိုင်းသိပြီရုပ်ကိုရုပ်တိုင်းသိပြီနာမ်ကိုနာမ်တိုင်းသိပြီမမြဲတာကိုမမြဲတဲ့အတိုင်းသိနေဆင်းရဲတာကိုဆင်းရဲတဲ့အတိုင်းသိနေတယ် ကိုယ်လူတိုင်းမဖြစ်တာကိုကိုယ်လူတိုင်းမဖြစ်ဘူးဆိုတာကိုသိနေပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာအမှန်တိုင်းသိပြီဆိုရင်လောဘတွေဒေါသတွေမောဟမာနတွေတိုးပွားလာသလားညော့နေသွားသလားဘာဝေတိတိဘာဝနာဒီဘာဝနာတရားတွေပွားများအားထုတ်နေပြီဆိုပါရင် ီလသမာဓိပညာဒီနေ့ဝိပဿနာဉာဏ်ပညာတွေတိုးပွားပြီးတော့လာအဲ့လိုတိုးပွားလာတဲ့အတွက်တဲ့လောဘဒေါသမောဟမာနစတဲ့တရားတွေဟာတဖြည်းဖြည်းတဖြည်းဖြည်းအမှန်သိလာတဲ့အတွက်ကြောင့်မို့ယောနေယောနေသွားတယ်ဒါကြောင့်လောဘဒေါသမာမာနနဲ့ ဣဒ္ဓမစ္စေနေပါစေ၍စိတ်နေစိတ်ထားတတပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာဘာဝနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာလောဘတွေတဖြည်းဖြည်းတိုးပွားလာသလားနေပါသွားသလားဒေါသမောဟတွေတိုးပွားလာသလားနေပါသွားသလား ကဲမာမာနာတွေတိုးပွားလာသလားနေပါသွားသလားသူတော်ဘာကိုမနာလိုတဲ့အိတ်တာစိတ်တွေနေပါသွားသလားတိုးပွားလာသလားဝန်တုံမှုဆိုတဲ့မစ္စရိယစိတ်တွေတိုးပွားလာသလားနေပါသွားသလားဒါဘာဝနာပဲဘာဝနာရဲ့အစွမ်းတတ္တိဟာအဲ့ဒါလေးပဲအဲဒီလိုလောဘတွေဒေါသတွေမောဟတွေမာနတွေအိတ်တာတွေမစ္စရိယတွေနည်းသွားလေ စိတ်ရဲ့အေးချမ်းမှုရနေပဲလောဘဒေါသမောဟမာမာနတွေအိတ်တာမစ္စရိယတွေတိုးပွားလေအဲ့ဒီမှာစိတ်ရဲ့အေးချမ်းမှုမရနေပဲဒါကြောင့်မို့ဘယ်အလုပ်ပဲလုပ်လို့ဘယ်အရာပဲဖြစ်ဖြစ်လိုချင်မှုတွေရချင်မှုတွေအာကြီးနေရင်စိတ်ရဲ့အေးချမ်းမှုရပါမလားမရဘူး သိလိုချင်မှုအားကြီးနေတဲ့ပုဂ္ဂိုလ်သိရချင်တာတွေသိဖြစ်ချင်တာတွေအားကြီးနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်ရဲ့အေးချမ်းမှုကိုမရနိုင်တော့တရားမှလည်းဒီတိုင်းပဲတရားလာအားထုတ်တဲ့စိတ်ကိုလိုချင်လို့အားကြီးနေတဲ့ပုဂ္ဂိုလ်လုံးဝစိတ်ရဲ့အေးချမ်းမှုမရဘူးသစ္စုပန်တဲ့တယ်လေးပဲရှိပါဘာတဲ့တယ်လေးရှိပါလားခန္ဓာမှာရှိနေတာလေးကိုရှိနေတဲ့အတိုင်းရှိဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းရှိတယ် အဲဒီလိုရှုရင်းနဲ့မှသူ့ရဲ့သဘောတဘာဝလေးတွေသိလာမယ်သူ့ရဲ့အဖြစ်အပျက်သဘောလေးတွေသိလာပြီဆိုရင်ဩဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှမြဲတဲ့တရားမဟုတ်ပါပဲလားဖြစ်ပြီးဖြစ်သွားမယ့်တရားကြီးတွေပါပဲလားလို့သမန်သိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအတော်ကိုမာနနဲ့သွားပြီ ဟိုတော့ကတော့ကိုကိုကိုတခါလဲမြဲတယ်ခိုင်မာတယ်ဆိုပြီးတော့မာမာနာတွေတက်နေတာအခုမမြဲမှန်းလည်းသိရောကိုဟာကိုဘလောက်ပဲအဆင့်ကြီးရဘယ်အဆင့်ပဲရောက်ရောက်ဒီနေ့ကျရင်အကုန်သိရမှာကြီးတယ်ပဲဆိုတာသိနေပြီဆိုတော့ဖြစ်ပြီးပြည့်ရတဲ့သဘောတွေသိနေပြီဆိုတဲ့ပုဂ္ဂိုလ်ဟာဘာမှနာမှမရှိတော့ဘူးယုံနေသွားအဲဒီလိုမမြဲတာကိုသိရှင်းရတဲ့သဘောကိုတည်တည်ချာချာသိပြီးယုံနာတရားတွေရဲ့ ဖြစ်ပြနေလို့ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေလို့ဒီခန္ဓာကြီးဟာဆင်းရဲဒုံကြီးပဲလို့အမှန်သိလိုက်တာနဲ့တပြိုင်နက်တည်းဘုန်းကြီးတို့ယောဂီများအဲ့ဒီမှာအများကြီးဒီမှာလောဘညှော်နေသွားလောဘတွေညှော်နေသွားစဏှာတွေညှော်နေသွားတယ်အဲကြောင့်လေဆိုတော့ချမ်းသာလို့လားဆင်းရဲလို့လားတကယ်ဆင်းရဲတာကိုအမှန်နဲ့သိလိုက်ရော ဘာတစ်ခုမှကိုမလိုချင်တော့ကောင်းစားတယ်ထင်ပြီးလိုချင်နေတာခံရဲတယ်ထင်ပြီးလိုချင်နေတာအားကိုးလောက်တယ်ထင်ပြီးလိုချင်နေတာအခုဘာတစ်ခုမှအားကိုးလောက်တဲ့အရာကြီးမဟုတ်ပါပဲလားအပြည့်ကြီးပါလားတကယ်ဆင်းရဲတုံးကြီးပါလားလို့သိလဲသိလိုက်ရောဒီခန္ဓာကိုယ်ကြီးကို လိုချင်တာရှိသေးရလားတမ်းမဲ့မှုတဏှာတွေတိုးပွားလာတာလားညော့နေသွားတာလား အမှန်သိလို့လားအမှားသိလို့လားဒီအဲ့ဒီလိုအမှန်သိအောင်ရှုတာဒီဝိပဿနာဘာဝနာတရားကအဲ့ဒီလိုသိအောင်ရှုတာအခုဘုန်းကြီးတို့ယောဂီများငုတ်တုတ်ထိုင်ပြီးမျက်စိမိတ်ထားရုံနဲ့ပြီးပြီးထင်နေတာတချို့ကတရားလာအားထုတ်တယ်တရားထိုင်နေထိုင်နေဆိုငုတ်တုတ်ထိုင်ပြီးတွေးကြင်ရတွေးကြံသွားတာပြီးတော့ငုတ်တုတ်ထိုင်ပြီးတော့အိတ်သွားတာယောဂီတရားပြောတယ်လို့တရားတော့မရသေးပါဘူးတဲ့ထိုင်ရင်တော့အိတ်ကပ်သွားပြီ ထိုင်ရင်အိတ်တဲ့ယုံနဲ့ပြန်သွားပြီးကျင့်တတ်သွားကြတာအဲဒါထိုင်ရင်ကနေရှုမှတ်ပြီးတော့တကယ်ကိုဒီလို အမှန်သိပြီးတော့တကယ်ရှုမှတ်ရင်းနဲ့ဒီလောဘတွေဒေါသတွေမာမာနတွေနည်းသွားရမှာဒါကြောင့်လောဘဒေါသမာမာနနှင့်အိတ်တံမစ္စည်းနည်းပါစေ၍ိတ်နေစိတ်ထားတတာပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာ ဘာဝနာတရားတွေပွားများအားထုတ်လို့တကယ်ဒီပုဂ္ဂိုလ်ပေါင်းရောက်သွားပြီဆိုရင်လောဘဒေါသမာနတွေတို့ပွားသလားညော့နေသွားသလားအဲ့ဒါလေးနဲ့ပဲဒါမှတ်ကြောက်ပဲသူ့ကိုအဲ့ဒါနဲ့ပဲမှတ်ကြောက်တင်ကြည့်သုဒ္ဓမေသရိယတွေဟိုတုန်းကအင်မတန်အားကြီးတဲ့ပုဂ္ဂိုလ်ဟာအခုတရားတွေအားထုတ်လို့တရားသဘောတွေသိသွားပြီဆိုရင်အိတ်တမေသရိယတွေတို့ပွားလာမလားညော့နေသွားမလား အများကြီးကိုယောနေသွားမယ်။ထို့ကြောင့်ဒီကနေ့ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများတင်းညာအချိန်ခါကာလမိမိတို့ရဲ့လုပ်ငန်းခွင်ကနေပြီးတော့အာလတ်ချိန်လေးရတဲ့အချိန်အဲ့ဒီအချိန်လေးမှာမိမိတို့အတွက်မရသေးတဲ့ဝိပဿနာပညာတွေဝိပဿနာကုသိုလ်အထူးတွေရအောင်ဆိုပြီးတော့ခုရှင်မင်းတို့သာသနာ့ရိပ်တာမှာလာပြီးအားထုတ်ကြ။ အဲ့ဒီအာထုတ်ပြီဆိုတဲ့အခါကလည်းကြတော့ကိုယ့်ဟာကိုယ်ကြားဘူးနားဝလေးနဲ့လားအာထုတ်လို့မဖြစ်ဘူးတရားအာထုတ်တော့မယ်ဆိုရင်တကယ်ကိုရှုမှတ်ပုံအာထုတ်ပုံအာထုတ်နည်းတွေသဘောပေါက်ဖို့နားလည်ဖို့မလိုဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပထမရက်ကတတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေတရားသင်ပြပေးလိုက်တယ် ကာယ ानु ပတ္တနာကိုယ်အမူအရာကိုဘယ်လိုရှုရမလဲဝေဒနာ ानु ပတ္တနာခံစားမှုဝေဒနာလေးတွေဖြစ်ပေါ်လာရင်ဘယ်လိုစိတ်ထဲထားပြီးရှုရမလဲစိတ်တ ानु ပတ္တနာစိတ်လေးတွေဖြစ်တိုင်းဖြစ်တိုင်းရှုနေရမယ်သဘောအာယုံလေးဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဓမ္မ ानु ပတ္တနာနည်းနဲ့ဒီလိုရှုသွားရမယ်ဆိုတဲ့ရှုမှတ်ပုံလေးတွေသင်ချပေးတယ်အဲလိုသင်ကြားပေးပြီးတဲ့အခါကျတော့ဒီတတိပဋ္ဌာန်တရား၄ပါးကိုထိုင်ပြီးရှုမှတ်ရမှာတွေမဟုတ်ဘူး ဣရိယာပု၄ပါးစလုံးဒီလိုရှုဆိုပြီးတော့ဟောမနေ့ကဘုန်းကြီးဣရိယာပဋ္ဌာပိုင်းကိုစာဟောပေးတယ်။ဣရိယာပဋ္ဌာပိုင်းဆိုတာဣရိယာ၄ပု၄ပါးရှုမှတ်ပုံ။ဘာ၄ပါးရှုမှတ်ပုံလဲ။မနေ့ကကိစ္စံတော်ဝါကိစ္စမီတိပဇာနာတိသွားတဲ့အမူအရာလေးရှုမှတ်ပုံကိုမနေ့ကသင်ချပေးလိုက်တယ်။ယောဂီများဟာသိသိသာသာပဲမရှိမှတ်တတ်ခင်လုံးကသူတို့ဟိုလျှောက်သွားဒီလျှောက်သွားသွားနေတယ် အခုမနေ့ကဘုန်းကြီးသင်ကြားပေးလိုက်တယ်ဆိုတာနဲ့လေယောဂီတွေဟာတရားထိုင်ဣရိယာပုကနေဖြုတ်ပြီးဆိုတာနဲ့အကုန်လုံးဟာဈဉဏ်အမှတ်ကိုတိချံချက်ချက်နာနာရှုမှတ်နေတယ်။စိုးစိုးကမိမိတို့ဒီလောက်သဘောမပေါက်ဘူးဒီလိုရှုမှတ်ရမယ်ဆိုတာနားမလည်နားမလည်လို့မရှုမှတ်မိဘူး။အခုဒီခါနဲ့ဈဉဏ်ရှောင်ပြီးရှုမှတ်နေကြတာအားလုံးဟာအခုမှတရားရှိတာကြီးနဲ့တခါယောဂီတွေနဲ့တူတာ။ ယောဂီဆိုတာယုတ်တိတိယောဂောယောဂောအတ္တအထိတိယောဂီလို့ဒီလိုကျမ်းဂန်များမှာဖွင့်ပြထားတာအနိဒံတရားနဲ့ရှင်နေတဲ့ပုဂ္ဂိုလ်မှယောဂီတဲ့ဘာနဲ့ရှင်နေရမှာလဲထိုင်ရှုမှတ်နေတဲ့အချိန်မှာထိုင်ပြီးတရားနဲ့ရှုမှတ်နေတဲ့အချိန်မှာယောဂီတကယ်လို့ထိုင်ရာကထသွားပြီးတော့ဘာရှုမှတ်မှုမှမပါတော့ဘူးဆိုရင်ယောဂီဟုတ်သေးရဲ့လား ဟောအခုဘုန်းကြီးတို့ယောဂီများကြတော့ထိုင်ရကထပြန်တော့လေပဲထနေတဲ့အမူအရာကို မရှိဘူးလားကဲရက်တော့လေရက်တဲ့အမူအရာကို မရှိဘူးလားပွားနေတဲ့ခံမှလည်းပဲခြိလန်းတိုင်းခြိလန်းတိုင်းကိုမရှိဘူးလားကဲအဲ့ဒီလိုရှုနေပြီဆိုရင်ဘယ်နေရာမှာပဲကြည့်လိုက်ကြည့်လိုက်ဒီပုဂ္ဂိုလ်ဟာရှုမှတ်မှုလေးမြဲနေတဲ့အတွင်းယောဂီဒါယောဂီပုံစံလေးကြာနေတာပဲ အဲ့တော့မနေ့ကဈေးနဲ့လျှောက်ရှုမှတ်ပုံလေးကိုသင်ကြားပေးလိုက်တဲ့အတိုင်းနဲ့အားလုံးယဟန်ယောဂီများရောအမျိုးသားယောဂီများရောဟာစနစ်တကျဈေးနဲ့အမှတ်ကိုတရားချက်ချက်နဲ့ရှုမှတ်နေတာကိုတွေ့ရတယ်ဈေးနဲ့လျှောက်ပြီးရှုမှတ်ရင်းနဲ့တရားတွေ့သွားပုံတရားသိသွားပုံတရားမြင်သွားပုံဘုန်းကြီးမနေ့ကပြောခဲ့တယ်ဈေးနဲ့လျှောက်ရှုမှတ်ရင်းနဲ့လက်တော်ဘုရားလက်ထက်ကကိလေသာအသောကုန်ခန့်ပြီးယဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေကိုလည်းဘုန်းကြီးပုံစံလေးတွေထုတ်ပြီးပြောခဲ့တယ် အဲတော့တကယ်လို့ဈဉ္ဉာလျှောက်ရှုမှတ်လို့ကိုဟာအခုလျှောက်တော့လျှောက်တယ်ဒါပေမဲ့တရားသဘောတွေကိုမသိသေးဘူးသဘောမပေါက်သေးဘူးဆိုရင်တောင်အကျိုး၅မျိုးရတယ်အကျိုးဘယ်နှမျိုးရလဲအဲကြောင့်ဈဉ္ဉာလျှောက်ဖို့လျှောက်ဈဉ္ဉာလျှောက်နေခြင်းအပြင်အကျိုး၅မျိုးရလမ်းလျှေากခိုင်းတာလားဈဉ္ဉာလျှောက်ခိုင်းတာလား ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးရဲ့ဈဉ္ဉံအမှတ်ကိုပဲပြောပေးနေတာအဲတော့ဈဉ္ဉံကိုတည်တည်ချာချာရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအတ္တနဲ့ခမောဟောတိတဲ့အတ္တနဲ့ခမောဟောတိတဲ့ခရီးစီတွားနိုင်ခြင်းဆိုတဲ့အကျိုးရတယ်တဲ့ဘာအကျိုးရလဲအေးဈဉ္ဉံမလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးစီစီမတွားနိုင်ဘူးကဲဘုန်းကြီးတို့အခုဒီမှာယောဂီများမိမိတို့ရက်ွက်တဲ့မှာမိမိတို့ ဆွေတွေမျိုးတွေထဲမှာရှိပါတယ်။တချို့ဈဉ်ညာအမြဲတမ်းထွက်နေတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းရှောက်နေတဲ့လက်ကျင်ကလုပ်နေတဲ့ပုဂ္ဂိုလ်တွေဟာဘလောက်ပဲဖြစ်ဖြစ်ခရီးဝေဝေသွားနိုင်တယ်။ဘာမှလှုပ်လှုပ်ရှားရှားမရှိတဲ့ပုဂ္ဂိုလ်ဟာသွားနိုင်ရလား။မသွားနိုင်ဟိုနန်းဒီနန်းလေးကိုမသွားနိုင်ဘူးသွားလိုက်ရင်မောလား။ဒါခရီးဈဉ်ညာလျှောက်လို့လားမလျှောက်လို့လား ဈဉ္ညာမလျှောက်လို့ဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်ဟာအတ္တနဲ့ကမောဟောတိခရီးစီသွားနိုင်တဲ့အကျိုးရတယ်တဲ့။နံပါတ်1ပဒါနဲ့ကမောဟောတိတဲ့။ကိုရောစိတ်ရောကြံ့ခိုင်နေ။ဘာကြံ့ခိုင်လဲ။ခန္ဓာကိုယ်လေးကြံ့ခိုင်နေစိတ်ဓာတ်အင်အားလေးကြံ့ခိုင်လာ။ဒါဈဉ္ညာလျှောက်တဲ့အကျိုးပါအကျိုးလေး။ အေးဈေးနဲ့လျှောက်လို့ရှိရင်ခန္ဓာကိုယ်လေးကြန့်ခိုင်လာတယ်စိတ်ဓာတ်တွေလည်းကြန့်ခိုင်လာတယ်တဲ့နောက်နံပါတ်3အပါပါတော်ဟောဒီတဲ့ယောဂကင်းစင်တယ်ဘာကင်းစင်ပါလိမ့်မယ်အေးဈေးနဲ့လျှောက်နေတဲ့ပုဂ္ဂိုလ်ဟာယောဂတိတ်မဖြစ်ဘူးခွန်ကြီးတို့အနောက်တိုင်းဆရာဝန်တွေဒီထဲမှာဆရာဝန်တွေအများကြီးပါဆရာဝန်လောင်းတွေလည်းအများကြီးပါ အဲတော့ဒီအနောက်တိုင်းဆရာဝန်များပြောတာကဘာကိုပဲစားစားမတည့်တာ မရှိဘူးတဲ့ကိုလက်လှုပ်ရှားပါတဲ့ဘာလှုပ်ရှားခိုင်းလဲဒီကိုလက်လှုပ်ရှားပါအမြဲတမ်းလျှောက်ပါဈဉံလျှောက်ပါအဲ့လိုဆိုရင်စားခြင်းနဲ့အစာစားမတည့်တာမရှိပါဘူးတဲ့သူတို့ကြွေးတယ်ကိုလက်မလှုပ်ရှားပဲနဲ့ထိုင်ပြီးတော့စားတဲ့များအကုန်လုံးစား အစီအိမ်နေစားဇိမ်နဲ့ထိုင်နေရင်ကတော့သွားပြီယောဂရေကုန်စုမှာအဲတော့ဈဉ်ဉဏ်ကိုအမြဲတမ်းရှောက်နေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ယောဂီညာဒါရယ်လေယောဂကင်းစင်တယ်ဘာကင်းစင်လဲယောဂကင်းစင်တော့အသက်တိုးသလားအသက်ရှည်သလားဒီဈဉ်ဉဏ်လျှောက်ပြီးအသက်ရှည်နေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားလက်ထက်ကဗိမ္ဗိတာရမင်းကြီးဘသူတယ်လဲ သူ့ရဲ့သားတော်ကအဇာတတန်ဘသူတော်ကဲအဇာတတန်ကသူ့ရဲ့ဖာသမီးတော်ရဲ့ဌိနန်စည်းစိမ်လိုချင်တဲ့အတွက်ဖာသမီးတော်ဖြစ်တဲ့ဗိမသာရမင်းကြီးကိုအကျဉ်းချပြီးထောင်သွင်းအကျဉ်းချထားလိုက်တယ်။ထောင်သွင်းအကျဉ်းချပြီးအစာရည်စာအငတ်အပြတ်ထားပလိုက်။ဒါပေမဲ့ဟောမဖြစ်သေးပါဘူးမေတော်ကြီးကတငုံငုံတည်ရည်နဲ့ မေတော်ကြီးတယောက်တော့ဝင်စီထွက်စီဆိုတော့မေတော်ကြီးကအကုန်လုံးပွဲတော်သားကြီးအကုန်တည်တော့တာပွဲတော်သားကြီးတခါနဲ့ခမည်းတော်ကြီးစိတ်တက်တဲ့ဘေးမသာရမင်းကြီးစိတ်တက်တာလေးအကုန်လုံးချက်ပြုတ်ပြီးတော့ပုတ်အဲဒီကြတော့တတိယလို့မေးတယ်ဘယ်လိုလဲခမည်းတော်ကြီးနတ်ရွာဆံမီလားမဆံမေးပါဗျာအားကြောင့်လဲမေတော်ကြီးပွဲတော်သားကြီးတင်နေလို့ပါဒီလိုဆိုရင်မေတော်ကြီးဝင်တဲ့အခါ ဘာမှလက်ထဲမှာဘာတစ်ခုမှကန်ပြီးယူပြီးမဝင်ရအမိထုတ်ဆိုမိထုတ်လိုက်ကဲမေတော်ကြီးဝင်သွားဝင်တော့ဝင်ရတယ်ခမဲတော်ကြီးစီတွေ့ခွင့်ရတယ်သို့တော့ဘာတစ်ခုမှယူမသွားရယူမသွားရတဲ့အခါကျတော့မေတော်ကြီးကဟောစပင်နေထဲမှာတခါလဲထုတ်ပြီးတော့ယူသွားလက်နဲ့ကန်ယူမသွားစပင်ထဲမှာတခါလဲခေါင်းနဲ့ထုတ်ပြီးတော့တခါလဲအဝတ်အထည်ထဲမှာထည့်ပြီးယူသွားအဲ့ဒီလိုနဲ့ကျွေးနေပြန်တယ် ကျွနေတဲ့အခါကလည်းကြတော့တတိယလို့ဘယ်လိုလဲခမဲတော်ကြီးနတ်ရောစံပြီလားမစံသေးပါဗျာဘယ်လိုကြောင့်လဲဒီလိုပါပဲမေတော်ကြီးကသပင်နဲ့သို့မဟုတ်အထုပ်တွေနဲ့ထုတ်ပြီးတော့အင်းအင်းကြီးဝတ်စားထဲမှာထည့်လာခဲ့လို့ပါဒီလိုဆိုရင်မေတော်ကြီးခမဲတော်ကြီးရဲ့အကျဉ်းစခန်းဝင်တဲ့အခါမှာသပင်ဖားလျားချပြီးဝင်ရမယ်အင်းကြီးအပေါ်အင်းကြီးလုံးဝမဝင်ရဘဲနဲ့ရင်ရှားနဲ့ဝင်ရမယ်ဒီဝင်ရမယ် အဲ့ဒီမှာဘာမှထည့်လို့ထုလို့မရတဲ့အခါကျတော့သဘင်မှာထောပတ်တွေတုတ်လာခန္ဓာကိုယ်ကိုထောပတ်တွေလိမ်ပြီးတော့တခါလေယူသွားယူသွားတဲ့အခါမှာတခါလေခမဲတော်ရစ်ဖြစ်တဲ့ဗေမတာရမင်းကြီးဟာအဲ့ဒီသဘင်မှာပါလာတဲ့ထောပတ်စီဟုဒါကိုပဲစုပ်ပြီးတော့အဲ့ဒီမှာအာရဖြစ်တဲ့အဲ့ဒီမှာဇတတကတတိယလို့ခမဲတော်ကြီးနတ်ရွာစံမီလာမစံသေးပါဘာကြောင့်လဲဒီလိုဒီကြောင့်လဲကဲဒီကနေ့ကစပြီးတော့မေတော်ကြီး ခမဲတော်ကြီးရဲ့အကျင့်စခန်းမဝင်ရဆိုအမိန့်ထုတ်လိုက်မဝင်ရတော့ဘူးဆိုတော့ဒီခမဲတော်ကြီးစားစရာပွဲတော်ကစားလို့ရသေးလားအဲ့ဒီလိုပွဲတော်ကစားခွင့်မရတဲ့အခါမှာဒီဗိမတာရမင်းကြီးဟာအဲ့ဒီသူ့ရဲ့အကျဉ်းခံလေးထဲမှာဈဉ်ဉဏ်လျှောက်ပြီးနေတယ်ဒီဗိမတာရမင်းကြီးကိုယ်တိုင်ကသောတာပန်အရိယာပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲ သောတာပန်အရိယာပုဂ္ဂိုလ်ဆိုတော့ဒီတိုင်းလမ်းလျှောက်နေမလားရှုမှတ်မှုနဲ့လျှောက်နေမလားဒီရှုမှတ်မှုလေးနဲ့သူ့ရဲ့အကျဉ်းခံလေးထဲမှာဈဉ္ညာလျှောက်ပြီးတော့နေတာတရက်လမ်းလေးပဲနဲ့ရောမဆန်းဘူးတရက်လမ်းလေးနဲ့ရောမဆန်းဘူးကဲပွဲတော်စားလေးတယ်လို့ပြသေးလားဘာတစ်ခုမှမစားရအောင်စားတရားလည်းမရှိတောက်တရားလည်းမရှိဒီတိုင်းနဲ့ဈဉ္ညာလျှောက်ပြီးတော့ဓမ္မပီတိနဲ့တခါလေပြည့်လာ ဓမ္မပီတိနဲ့တခါလေအာဟာရတွေဖြစ်နေအဲ့လိုဈဉ္ညာကြောင့်မှတ်မှတ်ပြီးနေလိုက်တာတရက်က2ရက်3ရက်4ရက်5ရက်6ရက်စသည်ဖြင့်ဘာဆံမှမစားရအဲ့ဒီမှာခမဲတော်ကြီးနိုင်ပါစံပြီလားမေးလိုက်တယ်ရှင်မင်းကြီးမဆံသေးပါဘာကြောင့်နိုင်ပါမဆံရတာလဲဘာကြောင့်မဆံသေးတာသူ့လက်နဲ့သူခမဲတော်ကြီးကိုမတတ်ချင်မသေးသေးချင်ဘူးဒါကြောင့်မို့ဒီတိုင်းနဲ့ပဲသူ့ဟာသူအာဟာရပြတ်ပြီးတော့နိုင်ပါစံသေးခြင်းနဲ့ အဲ့ဒါနဲ့ဘာကြောင့်လိုက်ရွာမဆန်သေးတာလဲလို့မေးတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဣရိယာပဋ္ဌာန်မျှနေလို့ပါဗျာဣရိယာဘုမျှတာနေလို့ရှိရင် ကျမ်းမာပြီးတော့အသက်ပါဖြစ်လေဒါနမူနာပဲဘုန်းကြီးတို့ယောဂီများလေကျမ်းမာခြင်းနဲ့အသက်ရှည်ခြင်းနဲ့ဆိုရင်ဘာလုပ်ရမလဲဉာဏ်ကောင်းကောင်းရှောင်းပြင်းမနေနဲ့ တရားဟိထိုင်ပြီးပြီဆိုရင်တခါတည်းနံရံသွားမိပြီးခွေးမနေနဲ့တချို့ကလည်းပဲဟိုကနောက်ကကလေးထိုင်ငုံပေါ်မှာတက်ပြီးတော့တခါတည်းမော့ပြီးပေါ်ပေါ်ပေါ်ပေါ်နဲ့လုံနေတာစိတ်ဟုတ်ဈဉ္ဉံလေးချာချာအောင်ဈဉ္ဉံဣရိယာပုကလေးနဲ့တေချာဣရိယာပုမျှသွားဈဉ္ဉံလျှောက်တော့ဘုန်းကြီးမနေ့ကပြောတယ်လေတေချာသာရှုမှတ်ရင်ဈဉ္ဉံရှုမှတ်ရင်တရားမတွေ့နိုင်ဘူးလား နောက်တခါဘုန်းကြီးတို့ဒီမှာနံပါတ်3နံပါတ်4ကဘာလဲဆိုအတိတံပိတံခာယိတံတာယိတံတမ္မာပရိနာမယစ္စတိစားထားတဲ့အစာတွေဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာကြည်ကျက်တယ်တဲ့စားထားတဲ့အစာတွေဘာဖြစ်လဲဒီအစာတွေကြည်ကျက်နေပြီဆိုတော့ယောဂဗျာတွေဝင်နိုင်လေရလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်တဲ့အတွက် မိမိစားကြတဲ့အစာတွေခြေကျက်တယ်။ဘာတွေစားစားစားကြနာတွေစားအစီအိမ်တွေစားကြနာတွေစားဈဉ္ညာနာရှောက်ဈဉ္ညာရှောက်လို့ရှိရင်စားထားတဲ့အစာတွေခြေကျက်တယ်။နောက်နံပါတ်5ရနိုင်တဲ့အကျိုးကစင်ကမာတိကတော်သမာဓိစိဒ္ဓထိတိကိုဟောတိ။အဲဒီမှာစိဒ္ဓထိတိကိုဟောတိတဲ့။အဲဒီဈဉ္ညာရှောက်တဲ့ပုဂ္ဂိုလ်များရထားတဲ့သမာဓိလည်းမပြတ်ဘူးတဲ့ မရသေးတဲ့သမာဓိတွေလည်းပဲရရှိနိုင်တယ်။ကဲဒီအကျိုး၅မျိုးရ အကျိုးဘယ်နှမျိုးရကဲဝိပဿနာဉာဏ်နေမဖြစ်ဘူးဆိုရင် တောင်မှဈဉ္ဉဏ်လျှောက်တဲ့အတွက်ဒီအကျိုး၅မျိုးမရနိုင်ဘူးလား။ကဲဆိုကြည့်အောင်ခရီးသွားနိုင်ကြံခိုင်အားအင်း ကင်းစင်ယောဂအစာကြည်ကျင့်မကျင့်သမာဓိငါးပါးရှိသွားသိစဉ်ကြံအကျိုးဒီခရီးသွားနိုင်ကြံခိုင်အာအင်း င်းစင်ယောဂအစာကြည်ကျက်မပြည့်သမာဓိငါးပါးရှိသွားသိခြင်းချံအကျိုးဒီခြင်းချံလျှောက်တဲ့အတွက်အကျိုးဘယ်နှပါးရလဲ ဒီဒါဝိပဿနာဉာဏ်တွေဝိပဿနာပညာတွေအရိယာမေပညာတွေမဖြစ်နဲ့အောင်ဒီကျိုး၅ပါးတော့ဟောဉာဏ်ဆောင်နေတဲ့အတွက်ချက်ချင်းရတကယ်လို့မိမိကလည်းတေချာစွစွဆိုင်ဆိုင်ရှုမှတ်သွားမယ်ဆိုရင်ဉာဏ်ဆောင်ရှုမှတ်ရင်းနဲ့တကယ်ယုံလံတကယ်အဖြစ်ပြသဘောတွေကိုယ်တိုင်ရှုမှတ်နေရင်းနဲ့ဉာဏ်ဆောင်ရင်းနဲ့မတွေ့နိုင်ဘူးလားပါရမီတို့ရှိနေဆိုရင်အပင်လေးပါးလွတ်နိုင်လောက်တဲ့အရိယာမေညာတွေထိအောင်မရနိုင်ဘူးလား ဒီပြည့်စည်တဲ့ဗာရမီတွေပြည့်စုံမယ်ဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကြည့်အောင်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ပြီဘူးလားဗျာဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ရှုမှတ်ခြင်းဖြင့်တရားရနိုင်သလားမရနိုင်ဘူးလားကဲဟုတ်ပြီနောက်တကဘုန်းကြီးတို့ဈဉ္ညာလျှောက်ပြီးရှုမှတ်လို့တရားရနိုင်သလိုထိတောဝါထိတောမိတိပ္ပဇာနာတိထိတောဝါရတ်တော်လီဝါရတ်လျင်လီ ဝါကြတုံးရစေရခတ်ရစင်မူလီခိတော်မိတိယတိဟူ၍ပါဇာနာတိတိဤဝါတိအောင်ရှုပါရတဲ့အမူအရာကိုလည်းပဲရှုတယ်ဝိပဿနာရှုတယ်ဆိုတာမိမိတို့နေရာရွေးဣရိယာပုရွေးနေเสียမလိုဘူးတဲ့တကယ်လို့မိမိကရက်နေတယ်ဆိုရင်အဲ့ဒီရက်ရဲနဲ့လည်းပဲရှုမှတ်လို့ရတယ်တဲ့ ဘယ်လိုရှုမှတ်ရမှာလဲဆိုရင်ရက်တယ်ရက်တယ်လို့ပဲကိုသိတဲ့အတိုင်းလေးပဲရှုနေုံပဲရှုတဲ့အခါကျတော့ဆံပြားကခြေပြားတိုင်တကိုယ်လုံးကိုအာယုံဆက်ရတနေရာလေးမှာအာယုံဆက်ရမှာမဟုတ်ဘူးတကိုယ်လုံးဘာကိုအာယုံဆက်ရမှာလဲဆံပြားကနေပြီးတော့ဘယ်ထိအောင်လဲခြေပြားတိုင်ထိအောင်တကိုယ်လုံးဥပမာပြောရလို့ရှိရင် ရေချိုးတဲ့အခါမှာခေါင်းပေါ်ကနေရေလောင်းချလိုက်ရင် အဲ့ဒီရေလေးဟာခေါင်းပေါ်ကနေမျက်နှာမျက်နှာပေါ်ကနေလေပင်လေပင်ကနေဝမ်းဝဲဝမ်းပိုက်ကနေပေါင်ရင်ပေါင်ရင်ကနေဒူးဒူးကနေအောက်တစ်ခါနဲ့ခြေတော့ခြေပေါ်ကမြေကြီးတိအောင်ဆင်းသွားတယ်လို့စိတ်ကိုလည်းအဲ့ဒီတိုင်းခေါင်းပေါ်ကနေခြုံပြီးတော့အပေါ်ကနေခြုံကြည့်လိုက်တကိုယ်လုံးရက်တယ်ရက်တယ်ရှုလိုက်ခဲချိန်လေးဆိုရင်ဈဉ္ညာလျှောက်ပြီးရှုလို့ဈဉ္ညာဆုံးတာနဲ့ချက်ချင်းလက်ရမှလားရရမှလား ဈဉ္ဉ္ဆုံးတဲ့နေရာလေးကိုဇုံရပြီးတော့မျက်စိလေးမှိတ်ပြီးတကိုယ်လုံးကိုအာယုစိုက်ပြီးအဲ့လိုရက်တယ်ရက်တယ်လို့ရှုသိချာရှုကြည့်ဒီဒီချာချာရှုကြည့်ရင်ဘုန်းကြီးတို့ယောဂီများတောင်းတင်းနေတဲ့သဘောတွေ့လိမ့်မယ်။ဘာသဘောတွေ့လိမ့်မယ်။တခါတရံမှာရင်းပြီးလှုပ်နေတဲ့သဘောတွေ့လိမ့်။တခါတရံဘာကိုတွေ့လိမ့်မယ်။ ရှောင်ကျင်းနေတဲ့သဘောဟာလေဝါရောတတ်ပြီ။ဘာတတ်လဲ။ရင်းပြီးလှုပ်နေတယ်ဆိုတာလေဝါရောတတ်ပြီ။ဘာတတ်ပါလိမ့်မယ်။အင်းဝါရောတတ်ပြီ။အဲ့ဒီဝါရောတတ်ရဲ့သဘာဝလေးကိုတွေ့နေတယ်ပထမတော့ရက်တယ်ဆိုရင်ဆံပြားကဖြေပြတကူလုံးကိုအာယုံစုပြီးတော့ရက်တယ်အာယုံဆိုင်ပြီးရက်တယ်ရှုတာရှုပံများလို့ရှုစိတ်လေးကအဲ့ဒီပေါ်မှာခြုံမိငုံမိသွားပြီ အဲ့ဒီပေါ်လဲစုစိတ်ကလေးစိုက်ပြီးကျသွားပြီဆိုတာနဲ့တကယ်နဲ့တည်းတကိုယ်လုံးမိမိရဲ့ခန္ဓာကိုယ်တကိုယ်လုံးကိုမထင်တော့ဘူးတခါနဲ့တောင်းတင်းနေတဲ့သဘောကြီးပဲတခုတည်းပဲတွေ့ရတော့ဘာသဘောပဲတွေ့ရတယ်အေးတောင်းပြီးတော့ခိုင်းနေတာအပေါ်ကတောင်းတောင်းတင်းနေကြီးခိုင်းနေတဲ့သဘောပဲတွေ့ရတံဝါရောဓတ်ကိုတွေ့နေတာဘာဓတ်ကိုတွေ့နေတာလဲတကယ်ဝါယောဓာတ်ရဲ့သဘာဝမိမိရဲ့ရုပ်ခန္ဓာကိုပုံပန်းဗရံကြီးရှိသေးရလား ပြင်းညတရံပြောက်ပြီးတော့ပရမတ်ဆိုတဲ့သဘောတောင့်တင်းနေတဲ့သဘောလေးတွေမတွေ့ရဘူးလားကဲအဲ့ဒီသဘောလေးဟာတရားပဲသဘောလေးဟာဘာလဲကဲဘာတရားလဲဆိုရင်ရုပ်တရားဘာတရားလဲဝါယောရုပ်တရားဘာရုပ်တရားလဲလဲဒီအဲ့ဒီလိုတောင့်ခိုင်နေတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဘာလဲကဲရက်တယ်လို့ရှုမှတ်တဲ့အခါမှာရုပ်နဲ့ နာဒီနှစ်ခုပဲရှိတယ်။အဲဒီမှာသောသောကတော့ရက်နေတာငါပဲမရှိမှတ်တဲ့ပုဂ္ဂိုလ်ရက်နေတာငါပဲငါခန္ဓာကိုယ်ကြီးရက်နေတာပဲဆိုတဲ့အဲဒီမှာငါဆိုတဲ့အတိတ်ဒါပဲ။ဒီငါခန္ဓာကိုယ်ကြီးဆိုတဲ့ပြညာတရားကြီးနဲ့အခုကြတော့ရက်နေတာငါလည်းမဟုတ်ဘူး။အဲဒီမှာတောင့်တင်းနေတဲ့သဘောလေးပဲရှိတယ်။ဘာသဘောလေးပဲတွေ့ရတယ်။အေးရက်နေတာငါငါရက်နေတာဆိုတာဟောအခုကြည်သမ်းပါ ငါဆိုတာမရှိတော့ဘူးတောင့်တင်းနေတဲ့သဘောလေးနဲ့သိနေတဲ့စိတ်ကလေးပဲတောင့်တင်းနေတဲ့သဘောလေးနဲ့ပါပါလေးနဲ့နှမျိုးပဲတောင့်တင်းနေတာလေးကယုတ်သိနေတဲ့စိတ်လေးကနာရက်တယ်လို့ရှုနေတဲ့အခါကြီးမှာဘာနဲ့ပါတွေ့ရတယ်အဲ့ဒီယုံနာကိုသိလိုက်ပြီဆိုတာနဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိရှိသေးရလား ကဲဒီတော့ယံရင်းနဲ့သက်ကံယဒိဋ္ဌိပြုတ်သလားမပြုတ်ဘူးလားရက်တယ်လို့ရှုရင်းနဲ့ပြုတ်သွားတာဒီသက်ကံယဒိဋ္ဌိချုပ်ဖို့ကိုဘာမှသိခက်ခက်ခဲခဲကြီးတွေးတော်မနေပါနဲ့သေချာရှုကြည့်လို့ခန္ဓာကိုဉာဏ်နဲ့စိုက်ပြီးရှုကြည့်လို့အမှန်လဲသိလိုက်ရောအမှားဒိဋ္ဌိမစင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ရက်တဲ့အခါမှာသေသေးချာချာလေးစူးစူးဆိုင်ဆိုင်ရှုဖို့မလိုဘူးလား ရှုတဲ့အခါမှာလည်းပဲတခါနဲ့ရှုရမှာမဟုတ်ဘူးထခါထခါထခါထခါအဲ့ဒီပုံမှာရနေတဲ့အမူအရာပေါ်မှာတည်တည်ချာချာလေးစူးစက်ရှုတည်တည်ချာချာလေးစူးစက်ရှုနေပြီဆိုရင်သို့တော့ကပြောတယ်တောင်းတဲ့သဘောကျင်းတဲ့သဘောရင်းရင်တဲ့သဘောလှုပ်ရှားတဲ့သဘောဒီသဘောလေးတွေမတွေ့ရဘူးလားဒီအဲ့လိုတွေ့ပြီဆိုရင် အမှန်သိတာလားအမှားသိတာလားအမှန်သိမှုတရားသိတာလားမတရားသိတာလား ဖြစ်အဲဒီလိုသိအောင်ရက်တဲ့ကံမှလေးပဲရက်နေတဲ့အမူအရာလေးကိုမရှိရဘူးလားကဲဆိုကြည့်လိုက်အောင်ယတ္တာယမန်တိသေသေးချာချာမြင်အောင်ကြည်တောင်းနေရလေးတွေ့ရ၏တင်းနေရလေးတွေ့ရ၏ ရင်နေတာလေးတွေ့ရ၏လှုပ်နေတာလေးတွေ့ရ၏ဧတံဝါယောတတတိယန္တာယမန်တိသေသေးချာချာမြင်အောင်ကြည် သကတိမျက်စိနဲ့လားညာမျက်စိနဲ့လားဒီညာမျက်စိနဲ့ရက်နေတဲ့အမူအရာယုတ်လေးကိုသေချာကြည့်နေအဲ့ဒီသေချာချာကြည့်နေရင်တောင့်တင်းနေတဲ့သဘောရင်းရင်လှုပ်ရှားနေတဲ့သဘောမတွေ့ရဘူးလားဒါကြောင့်တောင့်နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ ရေနေရာလေးတွေ့ရ၏လှုပ်နေရာလေးတွေ့ရ၏ဧဒဝါယောတတ္တိဒီရရင်နဲ့အခုတရားတွေ့တာဘာလို့ရင်းနဲ့တရားတွေ့တာရက်ပြီးရှူရင်းနဲ့ရုပ်တရားနံတရားမတွေ့ဘူးလား အဲ့ဒီယုံနဲ့တရားလေးတွေတောင်းတန်လေးတွေတင်းတန်လေးတွေရိမ့်တန်လေးတွေလှုပ်တန်လေးတွေတရားရှုကြည့်နေလှုပ်ပြီးရင်ဖြစ်သွားပြန်ပြီဖိစိတ်လေးကလည်းတိပြီးဖြစ်သွားပြန်ပြီတောင်းတန်လေးကလည်းတောင်းပြီးဖြစ်သွားပြန်ပြီတင်းတန်လေးကလည်းတင်းပြီးဖြစ်သွားပြန်ပြီရိမ့်နေတာလေးကလည်းရိမ့်ပြီးပြန်လိုက်ရိမ့်လိုက်ပြန်လိုက်ရိမ့်လိုက်ပြန်လိုက်လှုပ်လိုက်ပြန်လိုက်နေမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီမမြဲတဲ့တရားနိစ္စလားအနိစ္စလား အနိစ္စအနိစ္စဆိုတော့မြဲတဲ့တရားလားမမြဲတဲ့တရားလားကဲမြတ်စွာဘုရားကသဗ္ဗေသင်္ခါရအနိစ္စအလုံးစုံသောယုတ်တရားနံတရားမြဲတယ်ဟောသလားမမြဲဘူးဟောသလားအခုယောဂီကရက်ပြီးရှုရင်းနဲ့ခန္ဓာစိုက်ပြီးရှုနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားဘုရားဟောနဲ့ကိုယ်တွေ့နဲ့ကိုက်ညီသလားမကိုက်ညီဘူးလား ဒီလိုဆိုရင်မိမိအခုကြံရင်းနဲ့တရားအထုတ်တာတရားတွေ့နေပြီလားမတွေ့သေးဘူးလားတွေ့နေပြီဒီတိုင်းဆက်ရှုမှသွားရင်ဒီဝိပဿနာဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြီဆိုရင်နောက်ဆုံးမဉ္ဇဉ်ပူညာဖြင့်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလားမြတ်စွာဘုရားလက်ထက်ကအဲ့လိုရံပြီးတော့ခန္ဓာဉာဏ်စိုက်ပြီးနှလုံးသွင်းရှုမှတ်ရင်းနဲ့တခဏလေးအတွင်းနဲ့ယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ရှိပါလေ။ ပပာရဝါဒီတိတ်တာဆိုတဲ့မထေရှင်တိတ်တာပေါ့ဘယ်သူပါလိမ့်မလဲရှင်တိတ်တာဆိုတဲ့ယဟန်တော်လေးဟာငယ်ငယ်ရွယ်ရွယ်ပစ္စည်းဥစ္စာချမ်းသာကျေဝါတဲ့တထေတာမြတ်စွာဘုရားရှင်ရဲ့သာသနာတော်ကိုသူဝင်ရောက်ပြီးတော့ဒီတရားတွေအထုတ်လို့တဲ့ဆန္ဒဖြစ်ပြီးဘုရားကြောင့်ခွင့်ပန်ပြီးတရားယဟန်ပြုခဲ့တာယဟန်ပြုပြီးတော့ပေါ်ပေါ်တန်တန်မနေဘူး မိမိကံကြီးကံငယ်ဆောင်ပုံဆောင်နည်းတွေနားလည်အောင်မြတ်စွာဘုရားထံအဲဒီမှာဇေတဝန်ကျောင်းမှာမိမိစာလေးတွေမိမိကံကြီးကံငယ်ဆောင်ပုံဆောင်နည်းတွေသင်အောင်မယ်ဆိုပြီးသင်တယ်သင်ပြီးတဲ့အခါကျတော့မှတပိတ်တစ်လုံးသင်္ကန်းသုံးတယ်နဲ့တောထွဲပြီးတော့တပါးတဲ့ဧကစားတွေတောထွက်ပြီးသွားတဲ့အခါဗဂရိကြောက်လှိုင်ကူကြီးတွေ့တဲ့အခါကျတော့မှအော်ဒီနေရာကတရားထုတ်ရင်ကောင်းမယ်ဆိုပြီးတော့အဲဒီနေရာမှာနေပြီးတော့တရားထုတ်တာဒါပေမဲ့ မိမိမရောက်ခင်လေးကဒီလှိုင်ကူမှာစောင့်နေတဲ့လှိုင်ကူဆောင်နတ်မရှိဘူးလားလှိုင်ကူဆောင်နတ်ကအခုလိုသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာတော့မြင့်မြတ်တဲ့နေရာနေလို့ရပါမလားနောက်ပြီးတော့လေညာကရောအထက်ကရော နေလို့ရပါမလားအဲ့ဒီအောက်နတ်တွေဖြစ်တဲ့အတွက်သာသမီတွေနဲ့နေတာခွန်ကြီးတို့လူတွေလိုပဲဒီအောက်နတ်တွေကဘုံမစိုးရုပ်ပစိုးဆိုတဲ့နတ်တွေ လူတွေလိုပဲသားတွေသမီးတွေနဲ့အဲဒီလိုဆိုတော့မိသားစုလိုက်နေရာရွှေ့နေရကိုယ်နေရာလေးကနေပြီးတော့တခြားနေရာရွှေ့နေရတော့အနေအထားမကျတော့ဒီကိုယ်တော်မြန်မြန်ပြန်ပါစေဆုတောင်းတယ်ဒီကိုယ်တော်မြန်မြန်ပြန်ပါစေဆုတောင်းတယ်ဆုတောင်းရောပြည့်ရလားမပြည့်ဘူးကိုယ်တော်လည်းဒီလိုဆင်းရဲတဲ့နေရာရှားနေတာဆိုတော့အဲဒီမှာဒီနေရာလေးတွေ့တဲ့အခါကျတော့သူကလည်းငါတော့တရားအထုတ်နေကောင်းပြီ စုတ်ကံရွာကြည့်လိုက်တော့လေသုံးတိုးတယ်လေးတည်းကဒီကိုယ်တော်လေးကိုမြင်တာနဲ့ကြီးညိုပြီးတော့အဲ့ဒီမှာအရှင်ဘုရားဒီမှာပဲတရင်တုံးပါဗျာဆွမ်းအတွက်တော့ဖြင့်တပည့်တော်များအရှင်ဘုရားကိုနေ့စဉ်ဘာမှလူလူတင်းမရှိလူတမ်းမမေဆိုတော့အဲ့ဒီမှာတီတော်တယ်လေးမှာပဲဆွမ်းကံရွာပြုတ်ပြီးတော့အဲ့ဒီမှာတရားထုတ်တင်းရက်ပြန်လို့တင်းရက်ပြန်လို့နဲ့အဲ့ဒီမှာစောင့်ရင်းကနေပြီးတော့ကိုယ်တော်လေးမပြန်တဲ့ခါကျတော့ဘာကြောင့်မလဲဆိုဩ ဒီမှာဆုံးကုန်းကပြည့်စုံနေတာကိုဆုံးပြည့်စုံနေတော့ဒီကိုယ်တော်ပဲပြန်မလဲအဲ့တော့သူတို့ကြောင့်လားအဲ့တော့သူ့အိမ်မှာရှိတဲ့ကလေးကိုငါတော့လုံမှာပဲဆိုပြီးတော့အဲ့ဒီအောက်နက်ကသွားပြီးတော့အဲ့ဒီအိမ်ကကလေးကိုလေဘင်းကိုလိန်ထားလိုက်တယ်လေဘင်းကြီးလိန်ကြိုးထားတော့လေဘင်းကြီးလိန်နေတော့မျက်စိကလည်းမှိတ်လို့မရပါးစပ်ကလည်းပိတ်လို့မရအကုန်လုံးရွက်စောင်းနေတာဆိုတော့တရေတွေတမျှမျှနေပေါ့အဲ့ဒီမှာ မျက်ရည်ကကြံမြုပ်တရားထွက်စားလို့လည်းမရတောက်လို့လည်းမရဖြစ်အဲ့ဒီမှာနတ်ကနေပြီးတော့အဲ့ဒီသွားပြီးတော့အဲ့ဒီမှာစိတ်မပြေးပြီးတော့ပြောတယ်ကိုရိုလေးစီမှာသွားပြီးတော့ဆေးတောင်းပါလားယဟန်တော်တို့မြည်ပြီးဆေးဝါမကုကောင်းဘူးယဟန်တော်တို့မြည်ပြီးဖေရင်ဓာရိုက် ဘာကောလေယရဏတိပံဖျောင်းတိုင်အဆောင်ဘာညာဘုံမပြအောင်ယဟန်ဆိုတာပရိယနဲ့ပฏิပတ်ဒီနှစ်ခုပဲရှိတယ်ယဟန်လောက်ကဒါပဲလောက်ကအဲဒီလိုဆိုတော့ဆေးမကုရဘူးခုဒီကနေပြီးဆေးတောင်းခိုင်းနေတာဆိုတော့ဟိုကလည်းပဲသာသနာတော်ကိုအင်မတန်ကြီးညိုနေတဲ့ပုဂ္ဂိုလ်ဆိုတော့မိမိအတွက်နဲ့ညှိုးနှောသွားမှဆိုတဲ့အတွက်တိလညှိုးနှောသွားမှဆိုတဲ့အတွက်မတောင်းဘာတောင်းခိုင်းလို့မှမတောင်းစိတ်တော့မှအဲဒီ ဆုံးကံကြွတဲ့ကိုတော်လေးရဲ့ခြေထောက်ကခြေစည်းရည်လေးမရနိုင်ဘူးလားခြေစည်းရည်ရရင်အဲ့ဒီခြေစည်းရည်လေးနဲ့တောင်းလိုက်သင်သားပြောက်သွားလိမ့်မယ်ဒါနဲ့ကိုတော်လေးဆုံးကံကြွတဲ့အခါကျတော့ခြေထောက်လေးကိုဆေးရှင်ဘုရားရှင်ဘုရားခြေထောက်တွေမှာတခါလဲဖုံလေးညစ်ကြေးတွေလူပေးလာတယ်တတိတော်ခြေထောက်လေးဆေးမယ်ဖျက်အဆိုအပေါ်ကနေရင်းနဲ့လောင်းအောက်ကခွက်ကလေးနဲ့ခံယူထားပြီးတော့အဲ့ဒီမှာသူ့သားလေးကိုတောက်လိုက်တော့ပြောက်သွားတယ် အဲ့ဒါနဲ့ကိုရောလေးသုံးခံပြန်ပြီးကြွလာဆုံးဖုံးပေးပြီးကြွလာတော့လိုင်ကိုပေါ့ဝရောက်တဲ့အခါကျတော့အဲ့ဒီလိုင်ကိုသောက်နှက်ကနေပြီးတော့ဆေးဆရာကြီးပြန်လာပြီလားလို့အဲ့ဒီမှာခနဲ့တက်တဲ့နဲ့နှုတ်ဆက်တာအဲ့လိုခနဲ့တက်တဲ့နဲ့နှုတ်ဆက်တော့ဆေးဆရာကြီးပြန်လာပြီလားဆိုတော့ဉာဏ်တော်လေးကဘုသူ့ကိုပြောတာလေမိတယ်အစ်င့်ကိုပြောတာလေကျွန်တော်ဆေးဆရာမဟုတ်ဘူးတဲ့ သင်စဉ်းစားပါလေတဲ့သင်ဆေးကုတယ်မို့လားကျွန်တော်ဆေးမကုဘူးစဉ်းစားကြည့်ပါဦးစဉ်းစားကြည့်ပြီးပြီဆေးမကုဘူးဘယ်တော့မှဆေးမကုဘူးဒါနဲ့သင်ဒီကနေ့ရောဆေးမကုဘူးလားဒီကနေ့လည်းဆေးမကုဘူးသင်ရဲ့ဆုံးကံအိမ်မှာဖြစ်နေတဲ့ကလေးကိုဆေးမကုဘူးလားမကုပဲဘူးဒီလိုဆိုရင်သင်ရဲ့ခြေတော်ဆေးရင်လည်းကြောက်သွားတာရောဒါကကျွန်တော်လည်းမဆိုင်ဘူးငါလည်းမဆိုင်ဘူးဒါတော့ဟိုကအိမ်ရှင်ဖြစ်တဲ့ဆွမ်းတကာဆွမ်းမကမိမိခြေတော်ကိုသူ့ဟာသူဆေးတာ ခြေတော့ပေါ်မှာရေလောင်းချပြီးဒီရေယူသွားတာငားနေပြီးငါခြေတော့ဖေးရည်နဲ့သင်ရဲ့ကလေးကိုဒီမှာသင်ရဲ့သားလေးကိုတောင်းလိုက်ကြောက်လိုက်မယ်လို့ငါဘယ်တော့မှမပြောဘူးမပြောတဲ့အတွက်ငါဆေးမကူဘူးဆစ်စရာမဟုတ်ဘူးအဲဒီမှာအဲဒီမှာဆစ်စရာမဟုတ်ဘူးဆိုပြီးပြောပြီးတော့မှစဉ်းစားတယ်မထင်ဒီငါငါ့ကိုအပြစ်ရှာနေတာပဲသူ့ရဲ့နန်းနဲ့စီနဲ့တောင်မှငါ့ရဲ့အပြစ်ကို ရှာလို့မရပါလား ငါရဲ့ပြစ်ကိုသူရှာလို့မရနိုင်တဲ့အခါကြတော့မှသူ့ဟာသူအပြစ်ဖြစ်အောင်တခါလေသူ့ဟာသူပဲအပြစ်ဖြစ်အောင်ငါ့ကိုဖန်တီးယူတာပါလားဆိုတာကိုသဘောပေါက်သွားတယ်။အဲဒီခါမှာမိမိရဲ့သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးယနေ့ရဲ့အနေအထားကိုပြန်ပြီးတော့ဆင်ခြင်ကြည့်လိုက်။အဲဒီလိုဆင်ခြင်ကြည့်လိုက်တဲ့ခန္ဓာနဲ့ကြတော့မှမိမိသီလဆင်ခြင်နေတာကိုတွေ့ရတယ်။ဆင်ခြင်တဲ့သီလ အဲ့ဒီကျင့်ကျင့်နေတာတွေ့ရတဲ့အခါကဏ္ဍကြတော့ဒီတိတ်တာမထီလေးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲ့ဒီမှာဝမ်းသာမှုဆိုတဲ့ပီတိဒေါမနတာကြီးဖြစ်တာအဲ့ဒီမှာဝမ်းသာမှုပီတိဒေါမနတာကြီးဖြစ်လာတဲ့အခါကြတော့မှအဲ့ဒီဝမ်းသာရဲ့ပီတိလေးကိုပဲပြန်ပြီးတော့ဝမ်းသာလေးဝမ်းသာလေးပြန်ရှုတာအဲ့ဒီမှာဝိပဿနာရှုတဲ့အခါကျတော့ဒီဝမ်းသာစိတ်လေးကပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလား အဲဒီလိုဝမ်းသာမှုပီတိလေးရွှေရင်ကနေပြီးတော့အဲ့ဒီမတ်တရရဲ့လိုင်ကူဘဝမှာမိမိခန္ဓာကအခြားအခြားပေါ်လာတဲ့အာယုန်လေးတွေရှုမှတ်နေရင်းနဲ့ပဲသမာဓိအားကြီးအားပြည့်လာတဲ့အခါကျတော့ဝိပဿနာဉာဏ်လေးအစဉ်စဉ်ဖြစ်အဲ့ဒီကနေမဉဏ်လေးအစဉ်စဉ်ဖြစ်ပြီးတော့ကိလေသာအာသောကုန်ခန်းပြီးတော့အဲ့ဒီလိုင်ကူဘဝမှာမတ်တရရင်းနဲ့ပဲယဟန္တာဖြစ်သွားတယ်။ဘာဖြစ်သွားလဲ။ မတ်တက်ရရင်နဲ့နိုင်ကူပေါ့ဝါမှာမိမိရဲ့ပီတိဖြစ်ပေါ်လာတဲ့ပီတိလေးကိုရှုမှတ်ရင်းနဲ့ခန္ဓာကိုယ်ပေါ်ကပေါ်သမျှအာယုန်တိုင်းကိုမတ်တက်ရရင်နဲ့ရှုတာရှုရင်းနဲ့ဒီကိလေသာအလုံးကုန်ခံရတာဖြစ်သွားတာဒါကြောင့်ရပြီးရှုရင်ရောတရားရနိုင်သလားမရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများလေးတွေ ရက်တဲ့ဣရိယာပုတ်လေးနဲ့ဈဉ္ညာဆုံးလို့ရက်ပြီဆိုရင်အဲ့ဒီရက်နေတဲ့ဣရိယာပုတ်လေးတိုင်းမရှိရဘူးလားတကယ်လို့မိမိမှာမနဲ့စောသောဖြစ်စေဆုံးဖုံးပေးပြီးတဲ့အချိန်ဖြစ်စေထိုင်ရှုတဲ့အခါမှာချိဏမိတ်တာတွေဝင်တတ်ပါအဲ့လိုချိဏမိတ်တာတွေဝင်တဲ့အခါမှာမိမိထိုင်မရှုဘဲနဲ့မတ်တကလေးရက်ပြီးတော့နောက်မှာတိုင်လေးဖြစ်စေနံရံလေးဖြစ်စေအမိလေးတစ်ခုနဲ့ကတ်ထားလိုက် အဲလိုကတ်ထားပြီးရရဲ့ကလေးရှုနေမယ်ဆိုရင်လည်းခိနမိတာမဝင်ဘဲနဲ့သမာဓိအားဤကောင်းပြီးတော့ဝိပဿနာဉာဏ်နေဖြစ်အောင်မရနိုင်ဘူးလားဗျာရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများရက်ပြီးရှုမှတ်ရင်းနဲ့လည်းပဲအခုပြောတဲ့တိတ်တမထေပဲသူတရားရနိုင်သလားမရနိုင်ဘူးလားဒီဒါကြောင့်ရက်တဲ့ဣရိယာပုတ်ကလေးနဲ့လည်းပဲရှုမှတ်ဖို့မမေ့နဲ့ရှုမှတ်ပါ နောက်တကနိသိဏောဝါနိသိဏောမိတိပသနာတိထိုင်တဲ့ဣရိယာပုဆိုတာကတော့အခုဘုန်းကြီးတို့ယောဂီများကိုအထူးသင်ပေးစရာမလိုတော့ဘူးအားလုံးလည်းတတိပဌာန်ရှုမှတ်နည်းတွေသင်ကြားပေးပြီးဖြစ်တဲ့အတွက်ထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ကြပြီဟုတ်တယ်မလားထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ရင်းနဲ့လည်းတရားရတဲ့ပုဂ္ဂိုလ်ရဲ့မြတ်စွာဘုရားသာသနာမှာနည်းနည်းလေးလားအများကြီးလား အများကြီးဒါတွေကိုတော့ဘုန်းကြီးဒီထိုင်တဲ့ဣရိယာပုဂ္ဂိုလ်တော့ဘုန်းကြီးပြောဖို့အချိန်သိမ့်မရှိတော့ဣရိယာပု၄ပါးကိုပြောမယ်ဆိုရင်ဒီနေ့လျှောင်းတဲ့ဣရိယာပုဘာဣရိယာပုလဲဒီလျှောင်းတဲ့ဣရိယာပုမြတ်စွာဘုရားကတရားနောဝါတရားနောမိတိပဇာနာတိတရားနောဝါလျှောင်းတော်လီဝါလျှောင်းလျင်လီဝါလျှောင်းတော်လျှောင်းစေလျှောင်းကြိုက်လျှောင်းစေမီလင်း ။ဒယာနာမိတိလျောင်းတိဟူ၍ပဇာနာတိတိဤဝံတိအောင်ရှုပါ။မိမိလျောင်းတဲ့အခါမှာလည်းပဲဒီတိုင်းအိယာပေါ်မှာလက်လျောင်းမချနဲ့။ရှုမှတ်မှုလေးနဲ့လျောင်းတဲ့ခံမှာလေးပဲအမှတ်တမဲ့လားအမှတ်နဲ့လားအမှန်နဲ့ဘုန်းကြီးတို့ယောဂီများကမှတ်ပါလေအိယာပေါ်မှာဒီခါလေးကျင်းစင်အိယာပေါ်လက်အိတ်ဆောင်ခြုံပြီးတော့မှဟောင်းနေပိနေ အဲဒီလိုမှတ်နေကြတာတကယ်တမ်းကျတော့အင်းရဝင်တဲ့အချိန်ကစပြီးတော့မရှိရဘူးလားအင်းရဝင်ပြီဆိုကရင်နာရောက်တော့ရတ္တာလေးတွေဟုတ်တယ်မဟုတ်လားထိုင်ရင်ထိုင်ကျင်တာလေးတွေလှဲချရင်လှဲချလိုက်တာလေးတွေတရွေချင်းတရွေချင်းအစိမ့်နဲ့လဲပုံလေးတွေဒါလေးတွေရှိရတာအဲဒီလိုလဲချနေစဉ်မှာတရားတွေ့နိုင်တယ်။ဘာတွေ့နိုင်လဲ နောက်ဆုံးအဲ့ဒီအချိန်မှာမတွေ့လို့ရှိရင်အိယာကိုရောက်ပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာပက်လက်အနေထားမျိုးလေးနဲ့အိမ်မယ်ဆိုရင်ဖောင်းနေပိန်နေရှုနေစောင်းရဲ့အနေထားမျိုးလေးနဲ့အိမ်မယ်ဆိုရင်အိတ်တယ်ထိတယ်အိတ်တယ်ထိတယ်မရှုရဘူးလားအိတ်တယ်ဆိုတာမိမိခန္ဓာကိုစန့်စန့်ကြီးစန့်နေတဲ့အမူအရာကြီးကိုကြည့်ပြီးအိတ်တယ်ရှုရထိတယ်ဆိုတာကတော့ခေါင်းနဲ့ခေါင်းအုံးနဲ့ဖြစ်ပြီး သို့မဟုတ်မိမိရဲ့လက်ပြင်နဲ့ကျမ်းနဲ့ပဲဖြစ်စီခါယုံနဲ့ကျမ်းနဲ့ပဲဖြစ်စီခြေထောက်နဲ့ကျမ်းနဲ့ပဲဖြစ်စီထိနေတဲ့နေရာလေးထိတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်ဒီလိုရှိရအဲဒီလိုရှုမှတ်ရင်းနဲ့လည်းပဲတိတိကျကျရှုရင်တရားသဘောလေးတွေမတွေ့နိုင်ဘူးလားဗျာအိတ်တယ်ဆိုရင်ရှုနေတဲ့ကံမှာစောစောကတော့မိမိခန္ဓာကိုယ်ကြီးပဲဒီကိုယ်ကြီးပဲအိတ်လားပုံမှန်တရားကြီးအကုန်လုံးမြင်ရတယ်နောက်ရှုပါများတဲ့အခါကျတော့ ဒီခန္ဓာဆိုတဲ့ပုံမှန်တရားကြီးပြောင်းပြီးတော့တောင်းတောင်းကြီးတွေ့နေရတောင်းနေတဲ့သဘောပဲတွေ့ရဘာသဘောပဲတွေ့ရလဲဒီတောင်းနေတဲ့သဘောတွေ့ရတယ်တောင်းနေတဲ့သဘောတင်းနေတဲ့သဘောဆိုတာဓာတ်နဲ့ပြောရင်ဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲဒီအဲ့ဒီဝါယောဓာတ်လေးသိနေတာအမှန်ပြီလားအမှားပြီလားဘာကြောင့်လဲဆိုတော့ဝါယောဓာတ်ကယုတ်တရားဘာတရားလဲသိနေမှုလေးကနံတရားသိနေတာလေးကဘာလဲ အဲဒီတော့ဒီတောက်သွားတာလေးနဲ့သိနေတာလေးနဲ့နှစ်မျိုးတည်းပဲတောက်နေတာလေးကယုတ်သိနေတာလေးကနာဒါအိတ်တယ်ဆိုရင်ဒီမှာယုတ်နဲ့နာမင်းအဲဒီမှာဆက်ပြီးရှုသွားလို့ရှိရင်ဒီအိယာပေါ်မှာပဲသူ့ရဲ့လှုပ်ရှားရွေ့ရှားနေတဲ့ခန္ဓာကိုယ်ကပေါ်သမျှအာယုလေးတွေကိုရှုသွားရင်းနဲ့ပဲပေါ်လိုက်ကြောက်လိုက်ချက်လိုက်ချက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတဲ့သဘောတရားတွေအဲ့ဒီမှာတည်တည်ချာချာတွေ့သွားလိမ့်မယ်အဲဒါကြောင့်အိတ်တဲ့နေရာမှာလေးတွေတည်တည်ချာချာ ဉာဏ်နဲ့သိကြသူ့ရဲ့သဘောတဘာဝလေးတွေကိုမြင်အောင် မရှုရဘူးလားသူ့ရဲ့မြဲတဲ့သဘောရှုရမှာလားမမြဲတဲ့သဘောရှုရမှာမမြဲတဲ့သဘောကိုမြင်အောင်ရှုမမြဲတာမြင်မှတရားမြင်မမြဲတာမြင်မှဗာမြင်တာလေဒီတရားမြင်တာတကယ်ကိုအဖြစ်ပြက်ဉာဏ်အဲ့ဒီတမှာပေါ်ပါဒါလင်းလျောက်ပြီးတော့ရှုနေရင်ဘယ်နဲ့ကလေးရှုနေရင်လည်းမြင်နိုင်တာပါပဲဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအဲ့ဒီလိုလင်းလျောက်ခြင်းမှာ ရှုမှတ်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ဟာညီတော်အနန္တဆိုတာရှိတယ်ဘယ်သူပါလိမ့်မလဲနော်ညီတော်အနန္တဟာဧတရက်9တန်ရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်မြတ်စွာဘုရားရှင်ရဲ့အလုံးအကျွေးပုဂ္ဂိုလ်ပါဘုရားရှင်ကိုရောင်မြတ်ကြီးကိုအမြဲတမ်းပြုစုလုပ်ကျွေးနေတဲ့ပုဂ္ဂိုလ်အနိကမြတ်စွာဘုရားပေါ်မှာဘလောက်သူဂရုစိုက်ကလေးဆိုရင်ညအိတ်တဲ့အချိန်တောင်ချောင်းချောင်းမအိပ်ဘူးညီတော်အနန္ဒာ မြတ်စွာဘုရားများအလိုရှိလို့ခေါ်လိုက်လို့ရှိရင်သူသိရအောင်ဆိုပြီးတော့မြင့်300မှာ3ချိန်မြတ်စွာဘုရားတရင်သုံးတဲ့ကန္နာကုတိတက်ကိုသွားပတ်တယ်ပထမယံမှာလည်းသွားပြီးတော့ကန္နာကုတိတက်ကိုပတ်လိုက်တယ်ဒုတိယယံမှာလည်းသွားတယ်တတိယယံမှာလည်းသွားတယ်အဲတော့မြင့်300စလုံးဟာနှစ်နှစ်ချိုက်ချိုက်တိတ်တယ်ဆိုတာမရှိဘူးမြတ်စွာဘုရားရှင်ပေါ်မှာသူလိုတဲ့အချိန်ခေါ်လိုက်တဲ့အချိန်မှာသိဖို့ဆိုပြီးတော့ မြတ်စွာဘုရားကိုပြုစုဖို့အတွက်အဲ့ဒီလောက်ကြောင်းကြစိတ်ထားပြီးနေတော်မူတာအဲ့ဒီလောက်ဝရိယအားကြီးတဲ့ပုဂ္ဂိုလ်ပါဒါပေမဲ့လို့နောက်ဆုံးမြတ်စွာဘုရားပြိဋိဘဝင်ဆံတော်မူပြီးတဲ့နောက်မြတ်စွာဘုရားပြိဋိဘမဝင်ဆံပြီးမှညီပွားလိမ်မှာအာနန္ဒာတဲ့ငါဘုရားမရှိလို့ရှိရင်တင်တရားတွေကြိုးစားအထုတ်ရင်သင်မှာတရားသူရနိုင်လောက်တဲ့ပါရမီလူရှိတယ်လို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ဗျာဒိတ်တော်စကားထားပြီးခဲ့တယ်။အဲဒီမှာဗျာဒိတ်စကားကြားရတဲ့အတွက်ကြောင့်မူငါဟာတရားရနိုင်တဲ့သရတမညာပူညာတိအောင်ရနိုင်လောက်တဲ့ပါရမီလူရှိတဲ့ပုဂ္ဂိုလ်ပဲဆိုတာတော့ကိုယ့်ကိုယ်ကိုသိနေတယ်။နောက်ဆုံးမြတ်စွာဘုရားရှင်ပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်သူဟာသောတာပန်အရိယာပုဂ္ဂိုလ်လေးတွေရှိသေးတယ်။အဲဒီမှာမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပထမသံဃာယနာတင်ညာ ပထမသံဃာယနာဆိုတာမြတ်စွာဘုရားဟောတဲ့သုတ်တံအဘိဓမ္မာဝိနည်းဆိုတဲ့ဒီသုတ်ဘိဓမ္မာဝိနည်းဆိုတဲ့ပိဋကတ်၃ပုံကိုသံဃာတော်များ အားလုံးညီညီညာညာရွတ်ဆိုကြတာဒါကိုသံဃာတော်များအတီးပြုတ်ပြီးတော့ဒါမြတ်စွာဘုရားဟောတာအမှန်လေဆိုပြီးတော့ရွတ်ဆိုပြီးတော့အတီးပြုတ်ထားကြတာအဲဒီလိုသံဃာယနာကျင်တာဒီသံဃာယနာကျင်တာအဲ့ဒီချိန်တုန်းကပထမဦးဆုံးရှင်မကတ္တပ ဥဆောင်ပြီးတော့တင်တာအဲ့ဒီရှင်မကတ္တဗမထေရကြီးကညီတော်အနန္ဒာမပါလို့မဖြစ်ဘူးမေးသမျှတွေကိုညီတော်အနန္ဒာမဖြစ်နိုင်မှာအဲ့တော့ယဟန္တာ900နဲ့ပဲနပထမဦးဆုံးစစ်စစ်ကြဲကြဲရသော်ဘုရားရဲ့တရားတော်တွေကိုသံဃာယနာကျင့်မယ်ဆိုပြီးတော့ရွေးချယ်ညီတော်အနန္ဒာကိုလည်းပဲသောတာပန်အရိယာလေးကဖြစ်သေးတဲ့အတွက်ကြောင့်ကိလေသာမကင်းသေးလို့တရားအားထုတ်ဖို့ရှင်မကတ္တဗတိုက်တွန်းမှာ တိုက်တွန်းတဲ့အတိုင်းလည်းပဲအထုတော်မူပါတယ်။ဒါပေမဲ့အချိန်မီမပေးနိုင်ရှာဘူး။ဘုရားရှင်ရဲ့အနိနာမှာနေတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားကိုလာဖူးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီညီတော်အာနန္ဒာကိုမတွေ့ရဘူးလား။အားလုံးကညီတော်အာနန္ဒာကိုသိနေတယ်။တခြားတရားသံဃာတွေမသိဘူး။ညီတော်အာနန္ဒာကိုပဲသိတယ်။အဲ့လိုသိနေတဲ့အခါကျတော့ဘုရားရှင်ပြိဋိဘံဝန်ဆံတော်မူပြီးပြီဆိုတော့ အားလုံးကညီတော်အနန္တစီကိုပဲနာကြတယ်ညီတော်အနန္တစီကိုလာပြီးတော့ငိုကြတယ်မြတ်စွာဘုရားကိုတတိယလွန်ဆွကြတယ်ညီတော်အနန္တကအားလုံးကိုတရားရည်နဲ့စေတကျွေးပေးရတယ်အဲဒီတော့ဒီတရားရကမကြီးရဲ့တောကကြီးပြိတေဝကြီးနှိမ့်သက်ပေးနေရတာနဲ့ညီတော်အနန္တသူ့အလုပ်လုပ်ချင်းရသေးရဲ့လားနေ့တိုင်းမှာမရအောင်အဲဒီမှာညလူကြီးတိတ်ပြီးအားလုံးတိတ်တိတ်ပြီးဆိုတဲ့အချိန်ကြမှာ ညောအနန္တတရားအားထုတ်တယ်အခုဘုန်းကြီးတို့ယောဂီများလည်းဒီတိုင်းပေါ့တချို့ကနေ့မှပူလုံးလို့ဗျာအာမထုတ်နိုင်နေ့မှပူလုံးလို့အာမထုတ်နိုင်လို့ညညအားထုတ်မလားအောင်းမိတယ်စော်ကြီးဝင်အိတ်နေစေနာကြီးဆိုရင်အလိုတိတ်နေစိတ်စိတ်သွားတာပဲအကုန်လုံးအဲ့တော့နေ့တော့ပူလုံးလို့အာမထုတ်နိုင်ဘူးတဲ့ညတော့အေးတဲ့ချိန်လေးတော့အားထုတ်ကြလိမ့်မယ်ထင်တာမဟုတ်ဘူးဝင်အိတ်နေကြတယ်

ရေရောအနန္တာမကြားလောက်တဲ့နေရာလေးကနေပြောဆိုကြ။အဲဒီမှာရေရောအနန္တာကိုအထူးအဖြင့်သတိပေးနေကြတာပေါ့လေ။အာထုတ်ဖို့တရားအာထုတ်ဖို့ဒီလိုပေါ့။အဲဒီလိုနဲ့တခါလဲရေရောအနန္တာကလည်းတဖြည်းဖြည်းတန်ခါရဏတင်ပွဲကြီးနီးလာတဲ့အခါငါကြိုးစားမှပဲဆိုပြီးညပိုင်းမှာဆိုရင်မအိတ်မနေကိုကြိုးစားတယ်။အဲလိုမအိတ်မနေကြိုးစားတဲ့အခါမှာအထူးအဖြင့်ရှင်းကြံဣရိယာပုံနဲ့အထူးပြုပြီးကြိုးစားတယ်။ဘာဣရိယာပုံနဲ့ကြိုးစားတာလဲ။ ညဆိုတော့ထိုင်ပြီးတော့သာရှုမှတ်ကြည့်သိမှာပဲသိကြတယ်သိကြတယ်ဘုန်းကြီးတလောကပြောတယ်နိကိုတော်ကြီးဆုံးနေကစားအများကြီးစားတော့ဘိုက်ကတင်းဘိုက်ကတင်းတော့ဒီကယောဂီဆောင်တဲ့ဥစဉ်နဲ့ဟဲ့ကိုတော်ကြီးတရားအထုတ်လေးဟာကိုတော်တို့ကသူကပြောတာသူကပြောအခုမှစားပြီဘိုက်ကတင်းဘယ်လိုအထုတ်ရခဏလေး ခဏလေးသူကလက်ပြတယ်ခဏလေးခဏလေးတယ်လက်ပြလက်ပြပြီးတော့ဘာလုပ်လဲဆိုဟိုးနောက်မှာဘုန်းကြီးကကော်စောတွေလိတ်ထားတာရှင်အဲဒီမှာသူ့သင်္ကန်းကြီးချခင်လိုက်အဲဒီကော်စောတွေမှီပြီးတော့ဒီခါလဲပက်လက်ကြီးလှန်ထားလိုက်တာလှန်ပြီးတော့ခေါ်ခေါ်အိတ်တာအစားတင်းနေတဲ့အခါကျဘက်ကပြည့်နေတော့သူဘယ်လိုမှတရားမမှတ်နိုင်တော့ဟင်းတော့ အခုလည်းပဲဒီကနေ့ဘုန်းကြီးတို့ယောဂီများဒီညအချိန်ဆိုတာကခိနမိတ်တော်ဝင်တော့အဲ့ကြတော့မလုပ်ရလေဆိုဈဉ္ဉံဣရိယာပုံနဲ့အထူးပြုပြီးတော့တမာရီထူတော်အဲ့ဒီဈဉ္ဉံကရလာတဲ့တမာရီကိုထိုင်ဣရိယာပုံနဲ့ပို့ပြီးခိုင်မြဲအောင်ကြိုးစားပါအဲ့လိုကြိုးစားပြီးတော့အားထုတ်တယ်အဲ့ဒီမှာဒီလိုနဲ့ပဲတရေကုံတရေကုံနဲ့နောက်မနေ့ကဆိုရင်တန်ခါရနာတင်ပွဲကြီးစတော်မယ်တတ်မှတ်ပြီးသားဖြစ်နေပြီတန်ခါတော်တွေလည်းစုံနေပြီ အဲဒီမှာအာလုံးဒီဇတတမင်းကလည်းသူ့ဘက်ကဒီမန္တကနာတွေဆောက်ပြီးတော့ဒီတန်ခါ900အာလုံးဆုံးကွန်အကုန်လုံးကိုစေဝါသာသာအကုန်တန်ဝင်ယူထားပြီပြင်ဆင်ပြီးဒီတန်ခါရင်တင်မဲ့လှိုင်ကိုရေးမှလည်းအဲဒီမှာရောအနန္တာလေးပဲတရားနာမဖြစ်သေးဘူးအဲဒီမှာညတညလုံးပထမညဥ်ဥယံအချိန်ဈဉ္ညာရှောင်းပြီးရှုမှတ်ဘယ်လိုမှကိုမရဘူးဘုန်းကြီးစောစောကပြောခဲ့ပြီနော်ညီတော်အနန္တာဟာ ဝရိယအားကြီးသလားအားနည်းသလားမြတ်စွာဘုရားအပေါ်မှာဘလောက်ကြောက်ကြမှုထားတယ်ဆိုတာရှိညမှာတောင်အေးအေးစိမ့်စိမ့်မအေးမအေးမကျင်းဆက်အဲဒီမှာမြတ်စွာဘုရားအပေါ်မှာအမြဲတမ်းဝရိယထားပြီးတော့ဒီခါလေးပြုစုဖို့အမြဲတမ်းဝရိယရှိတဲ့ပုဂ္ဂိုလ်အခုဒီမှာတရားမှလည်းပဲအထူးဝရိယစိုက်ပြီးကြိုးစားနေတယ်သို့တော့ပါရမီကလည်းမပြည့်စုံသေးဝရိယတွေကလည်းအလွန်အကဲဖြင့်ရကျင်သောအာကြီးနေဘာ ဘာရကျင်သောအာကြည့်နေတာလဲတရားတွေဘာရရကျင်နေတာလဲတရားတွေရကျင်တော့လိုက်လေဝေးလေဒီလိုဖြစ်နေတာအဲ့ဒီမှာဝိညာဉ်လေးလွန်ပြီးတော့တခါရင်ဘလို့မှစုကြည့်လို့မရဖြစ်အဲ့ဒီခါမှာပင်လဲပင်မှန်းလာပြီပင်လဲပင်မှန်းလာပြီအဲ့တော့ငါမှတရားရနိုင်တဲ့ပါရမီလိုရှိမှရှိပါမလားစိတ်အားတွေငယ်စိတ်ဓာတ်တွေကြ ဒါပေမဲ့ဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တန်ညီပွားလေမှာအာနန္ဒာတင့်မှာတရားရနိုင်တဲ့ပါရမီလူရှိတယ်ငါဘုရားမရှိတဲ့အချိန်မှာကြိုးစားရလို့ဓာတ်တော်စကားလေးပြန်ပြီးကြားရပြန်အာလေးတက်လာပြန်ကြိုးစားလိုက်ပြန်နောက်ဆုံးကြတော့သူ့ကိုယ်သူပြန်စဉ်းစားတယ်ငါဝရိယတွေလွန်နေပြီထင်တယ်ရကျင်သောလူကျင်သောတွေအားကြီးနေပြီငါခဏလေးတော့နားမှဖြစ်မယ်ဆိုပြီးတော့ အဲ့ဒီမှာမိမိရဲ့ဂရင်းမြောင်ကောင်းလေးရှိတဲ့နေရာကိုခြိနှံတိုင်းခြိနှံတိုင်းတတိမလွတ်ကျွတ်ဂရင်းမြောင်ကောင်းလမ်းရောက်တဲ့အခါကလည်းကြတော့ဟောခြိတော်လေးဇုံရလိုက်တော့ရန်တေရန်တေရှိတယ်။အဲဒီမှာရန်တေလို့ရှိတော့ဒီမှာဈဉ်ဉဏ်ကြီးလျှောက်တာတော့ဒီကိုယ်လုံးကလည်းတောင့်တင်းနေပြီဆိုတော့ထိုင်ခြင်းစိတ်မပေါ်ဘူးလား။အဲဒီမှာထိုင်ခြင်းစိတ်လေးဖြစ်ပေါ်တဲ့အချိန်မှာအဲဒီစိတ်ကလေးကိုပြန်ရှုလိုက်တယ်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့အတိတ်ကနေတာနော်။ အဲဒီမှာအထူးကြိုးစားနေတာဆိုတော့တတိကမြင်နေတယ်ထိုင်ခြင်းနဲ့စိတ်ကလေးရှုရင်းကနေပြီးတော့ခန္ဓာကိုယ်ကိုတရွေ့ချင်းကရင်ကြောင်ကောင်းကိုထိုင်ချလိုက်တော့မှထိုင်နေထိုင်နေထိုင်နေအစဉ်စဉ်အဲဒီမှာအစဉ်စဉ်ထိုင်ချလိုက်ထိုင်ပြီးတဲ့အခါကျကြောနေတောင့်တင်းနေပြီဆိုတော့စိတ်ကမနှဲခြင်းဘူးလားအဲဒီမှာလှဲခြင်းစိတ်ကလေးကိုလှဲခြင်းနဲ့လှဲခြင်းနဲ့ရှုတယ်စိတ်ကိုတင်းထားတာလားလျှော့ချနေပြီလား အဲ့ဒီမှာစိတ်ကိုလျှော့ချနေလဲခြင်းနေလဲခြင်းနေတည်ရခြင်းခန္ဓာကိုလဲချလိုက်တော့မှလဲတယ်လဲတယ်လဲတယ်အဲ့ဒီမှာစိတ်ကိုလျှော့ချလိုက်တာဝရိယတွေလည်းလျော့သွားရောမိမိရှိထားတဲ့တမာရိနဲ့ဝရိယနဲ့အဲ့ဒီမှာညီမျှသွားတာစောစောကဝရိယတွေလွန်ကဲနေတာတမာရိကအာမင်းအခုကျတော့ဝရိယနဲ့တမာရိလည်းညီမျှသွားရော တခါနဲ့လဲချတာလေးကတစ်ဆင့်ကျသွားလိုက်ပြက်သွားလိုက်နောက်တစ်ဆင့်ဖြစ်ပေါ်လာလိုက်ပြက်သွားလိုက်နောက်တစ်ဆင့်ဖြစ်ပေါ်လာလိုက်ပြက်သွားလိုက်ရင်လဲတိုင်းလဲတိုင်းဟာအဆင့်ဆင့်မြဲတာတွေ့နေသလားမမြဲတာတွေ့နေသလားအဲ့ဒီမှာအဆင့်ဆင့်အဖြစ်အပျက်တွေမြင်သွားလိုက်တာနောက်ဆုံးအဲ့ဒီဖြစ်မှုပြက်မှုတွေကနေပြီးအဆင့်ဆင့်ဝိပဿနာဉာဏ်နေတဲ့အဲ့ဒီကနေပြီးတော့နောက်ဆုံးခြေတော်ကလေးဟာကျမ်းကနေမြေကြီးကနေလွတ်သွားပြီလှည့်ချတာနော် ခြေတော်ကလေးမြေကြီးကနေလွတ်သွားပြီခေါင်းကကိုကခေါင်းပုံးနဲ့မထိသေးဘူးသို့မဟုတ်ကျန်းနဲ့မထိသေးဘူးအဲ့ဒီမှာလှဲတယ်လှဲတယ်ရှုပြီးတော့လှဲချနေစင်မှာပဲဝိပဿနာဉာဏ်နဲ့အစစ်အစစ်ရင့်ကျက်သွားတဲ့အခါကျတော့မဲ့အစစ်အစစ်ကိုအစစ်အစစ်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးယန္နာမထင်မြတ်ကြီးဖြစ်သွားတာဇဲလျောင်းနေစဉ်ကျဲချိန်မှာလည်း စိတ်နေစင်မှလားလဲလျောင်းစင်မှလားဒီဒါကြောင့်ဘုန်းကြီးတို့ယောဂီများအိယာဝင်တဲ့အခါချက်ချင်းအိယာကိုရောက်မှရှုရမှလားလဲလျောင်းစင်ရှုရမှလားဒီအဲ့ဒီလိုလဲလျောင်းစင်မှရှုမှရမှာဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလဲလျောင်းတဲ့အချိန်တရားရှုမှတ်လို့ရောတရားရနိုင်သလားမရနိုင်ဘူးလားဒီလိုဆိုရင်ဣရိယာပုတ်၄ပါးရွှင်းတရားလိုသေးလား ဘယ်ဣရိယာပုနဲ့မှငါတရားရမှပဲလို့ရွေးမနေနဲ့ဣရိယာပုမရွေးနဲ့ဘယ်နေရာဖြစ်ဖြစ်ထိုင်တဲ့နေရာရောက်ရင်လည်းပဲထိုင်တဲ့ဣရိယာပုကလေးနဲ့ရှုလိုက်ရက်တဲ့နေရာရောက်ရင်လည်းပဲအဲ့ဒီရက်နေတဲ့အမူအရာဣရိယာပုကလေးနဲ့ဘာလို့ရမှာလဲရှုနေရမှာပဲတွားနေပြီဆိုရင်လည်းခြေနှံတိုင်းခြေနှံတိုင်းဈဉ္ညာဣရိယာပုကလေးနဲ့ဘာလို့ရမှာလဲနောက်ဆုံးအိယာကိုလဲလျောင်းပြီဆိုရင်လည်းအိယာကိုလဲနေစဉ်လျောင်းနေစဉ်သို့မဟုတ် သိနေစင်မှလည်းပဲအိမ်မပြောမရှင်းဘာလုပ်နေရမှာလဲဒီလိုရှိရင်းနဲ့တရားမရနိုင်ဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများအခုတရားရှုမှတ်တာထိုင်ရှုမှတ်ရုံလေးနဲ့တရားရနိုင်တာမဟုတ်ဘူးဣရိယာပုတ်၄ပါးပဲဣရိယာပုတ်နဲ့ပဲရှုရှုတရားမရဘူးလားကဲအခုရရင်နဲ့ရောရှုတတ်ပြီလားကဲတွားရင်နဲ့ရောရှုတတ်ပြီလား နောက်ဆုံးအိယာမှာဝင်ပြီးတော့လဲလျောင်ရင်အိရင်နဲ့ရောရှုတတ်ပြီလားဒီတိုင်းသာရှုသွားမယ်ဆိုရင်ဒီရုပ်တာမှာတယ်မဟုတ်ဘူးကိုယ်အိမ်မှာကိုယ်နေရင်ထိုင်ရင်အိရင်နဲ့ရောမရှုနိုင်ဘူးလားကဲရှုလို့ရောမရဘူးလားကဲရုပ်တာနာမဝိပဿနာကုသိုလ်ရမှလားအိမ်နေရင်ရောကုသိုလ်မရနိုင်ဘူးလားဝိပဿနာကုသိုလ်တွေရယူနိုင်လေဟုတ်တယ်မဟုတ်လား ဒါကြောင့်မြတ်စွာဘုရားကဒီဣရိယာပုတ်၄ပါးစလုံးရှုမှတ်ပုံတွေကိုမြတ်စွာဘုရားမဟောခဲ့ဘူးလားအခုဒီညီတော်အနန္ဒာလေးယဟန်ဖြစ်တာယဟန္တာဖြစ်တာမှလည်းကြည့်အမတန်ဆန်းကျင်တယ်လေးလျောင်းနေစဉ်မှာဣရိယာပုတ်၄ပါးကအလွတ်ယဟန္တာဖြစ်တာတဲ့ထိုင်တဲ့ဣရိယာပုတ်လည်းမဟုတ်ဘူးတဲ့ရက်တဲ့ဣရိယာပုတ်လည်းမဟုတ်ဘူးတဲ့သွားတဲ့ဣရိယာပုတ်လည်းမဟုတ်ဘူးတဲ့အိတ်တဲ့ဣရိယာပုတ်လည်းမဟုတ်ဘူးတဲ့လျောင်းနေစဉ်မှာ အဲ့ဒီအချိန်လေးမှာယန္တာဖြစ်သွားနောက်ဆုံးဒီညီတော်အာနန္ဒာဟာကျင့်တော့ပြိဋိဘံဆန်တဲ့နေရာမှာလည်းထူးခြားတယ်ကောင်းပြင်မှာပြိဋိဘံဆန်တာဘယ်မှာလဲအေးကောင်းပြင်မှာရောဟဏီဆိုတဲ့မြင့်အဲ့ဒီမြင့်ရဲ့ကောင်းပြင်မှာတက်ပြီးတော့သူ့ရဲ့ဆုံးခံရွာကဒီပဲချမ်းမှလည်းဆုံးခံရွာရှိတယ်။ဟိုဘက်ချမ်းမှလည်းမြင့်ရဲ့ဟိုဘက်ချမ်းမှလည်းဆုံးခံရွာရှိတယ်။အဲ့ဒီဂောသကံရွာနှစ်ရွာကို ရှင်းရောက်တဲ့အနေနဲ့ဒီရွာကိုပြိဋိဘံဆံရင်ဟိုရွာကပုဂ္ဂိုလ်ကြီးစိတ်မချမ်းမသာဖြစ်လေဒီဘက်ရွာကိုငါပြိဋိဘံဆံခဲ့ရင်ဟိုဘက်ရွာကပုဂ္ဂိုလ်ကြီးမချမ်းမသာဖြစ်လေအဲဒီတော့နှစ်ရွာစလုံးကိုငါရှင်းရောက်တဲ့အနေအားဖြင့်ငါကောင်းကင်မှာသူတို့ရဲ့ကောင်းကင်အပေါ်မှာပဲငါမြင့်ရဲ့အလယ်မှာပဲကောင်းကင်မှာပြိဋိဘံဆံမယ်ဆိုပြီးအဋ္ဌာန်နဲ့ကောင်းကင်မှာပြိဋိဘံဆံပြီးတေဇောဓာတ်တွေလောင်ကျွမ်းပြီးတော့အလုံး တရားဓမ္မတွေအောက်ကနေပြီးဖူးမြော်နေတဲ့အချိန်အဲဒီမှာကျေသောတတ်တွေလောင်ကျွမ်းပြီးတော့အဲ့ဒီညီတော်အနန္တာရဲ့အယူတတ်တော်တွေနှစ်ချမ်းကွဲပြီးတော့ဟိုဘက်ရွာဒီဘက်ရွာခွဲဝေပြီးချပြလိုက်တာအတိတ်ချပါတယ်လေအတိတ်ချနဲ့လုပ်ပြလိုက်တာအာလောကုတ္တဘွားရင်အောင်ဒါကြောင့်ဘုန်းကြီးတို့ယောဂီများညီတော်အနန္တာတရားတွေ့တဲ့နေရာမှာမှဆန်းကျင်တာမဟုတ်ဘူး တကယ်ကိုပြိဋိဘံဆံတဲ့နေရာမှာလည်းပဲသူ့မတူအောင်ဆန်းစားကြည့်ကြပြိဋိဘံဝန်ဆံတော်မူပါတယ်ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများဤဣရိယာပု၄ပါးဘယ်ဣရိယာပုနဲ့ပဲရှုရှုတရားရနိုင်တယ်ဒါကြောင့်ဣရိယာပု၄ပါးသလုံးပဲဣရိယာပုနဲ့ပဲဖြစ်ဖြစ်တရားရှုကောင်းသလားမရှုကောင်းဘူးလားတရားရှုလို့လည်းတရားတွေရနိုင်သလားမရနိုင်ဘူးလား ရနိုင်တဲ့အတွက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကပုဏ္ဏစာပရံဘိကဝေဘိက္ခုကိသတောဝါကိသမိတိပဇာနာတိခြိတောဝါခြိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘိကဝေယံတော်များအိုချစ်သားကိုပုဏ္ဏစာပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘိက္ခုယဟံဘေဝါတရားအထုပ်နေတဲ့ယောဂီပုဂ္ဂိုလ်သည် ဣစ္ဆတောဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားခိုက်သွားစဉ်မူလီဣစ္ဆမိတိသွားသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါထိတော်ဝါရတ်တော်လီဝါရလျင်လီဝါရတုံရစေရခိုက်ရစဉ်မူလီထိတော်မိတိယတ်တိဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါဣတိလောဝါထိုင်တော်လီဝါထိုင်လျင်လီ ဝါထိုင်လုံးထိုင်သေးထိုင်ကထိုင်စဉ်မူလီနိသိဏောမိတိထိုင်တိဝိပဿနာတိတိဝါတိအောင်စုပါတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတော်လျောင်းစဉ်လျောင်းကိုလျောင်းစဉ်မူလီတရားတော်မိတိလျောင်းတိဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိဒီဒီမှာဆိုကြ